ကျေးဇူးတော်ရှင်အေကမဟာပန္တိတာမိုးကုတ်ဆရာတော်ဘုရားကြီး အမရပူရမြို့တွင်22ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသော အငတ်နာပြောက်ရေးတမတနာတုတ်တရားတော်သရမကြီးကတရားဓမ္မတွေကိုသုံးသပ်ဆင်ခြင်ကြည့်စေခြင်းတယ်ဆိုတာသတိပေးလိုက်မှန်ပါပါ မြတ်စွာဘုရားရှင်ကိုရမကြီးသည်တဲ့မင်းတို့ခန္ဓာကိုယ်များသုံးသပ်ကြရဲ့လားလို့မေးလိုက်ဘာသုံးသပ်ရခန္ဓာကိုယ်များသုံးသပ်ကြရဲ့လားလို့ဘုရားသခင်ကိုရမကြီးကမေးတော့ယန္တဘကဝင်ပြီးလျှောက်တပည့်တော်သုံးသပ်ပါတယ်ခရားလို့ဆိုတော့အေးဒါပြန်မင်းသုံးသပ်တာငါပြောစမ်းပါလို့ဆိုတော့သူက ကေသာလောမနခာဒန္တာရစောရစောဒန္တာနခာလောမကေသာဆိုတဲ့32ခုတ္တသာ3တတ်ဘုရားခင်ကိုရမေကြီးကအလိုကြတော်မမူဘူးအလိုကြတော်မူတော့ရှင်အနန္ဒကအနာရှိရှင်အနန္ဒကအနာရှိပြီးဒီကလာနေတော့ရှင်ဘုရားတဲ့ အရှင်ဘုရားလိုရှိတဲ့ခန္ဓာကိုယ်သုံးသပ်ရရဲ့လားလို့မဲတဲ့မဲခွန်းတွေကားလို့ဆိုလို့ရှိရင်ဖြင့်အရှင်ဘုရားပြောမှပဲသိရမယ်ပုံကိုယ်တွေဖြစ်ပါတယ်အရှင်ဘုရားသာဆုံးမတော်မူပါအရှင်ဘုရားသာ ဟောတော်မူပါလို့ရှင်နန္ဒကခုနကရမ်းဖြေတာကိုဘုရားအလိုမကြတာသိတာနဲ့တောင်းပန်တာပေါ့ဗျာမှန်ပါပါ ဒီကဲကတောင်းမှန်တော့ဘုရားခင်ကိုရမေကြီးကကဲကွာတန်ဃာတွေစုလိုက်တန်ဃာတွေစုလိုက်သုံးသပုံလွဲမှစွရင်ရတယ်ဆိုပြီးဒီကလာတန်ဃာတွေစုပြီးဘုရားခင်ကိုရမေကြီးကသုံးသပုံရှင်းရာအာကာရကိုတဲ့ဟောကြားတာဘယ်လိုများဟောကြားတယ်လို့ဆိုတော့ဒကာဓမ္မတွေစဉ်းစားပါကိုယ်ခန္ဓာကိုယ်အတွင်းမှာသုံးသပ်ပါဘယ်သုံးသပ်ရမှာပါလဲ ကိုယ်ခန္ဓာကိုယ်အတွင်းမှာသုံးသပ်ပါတဲ့ဓမ္မတို့ဘယ်မှာသုံးသပ်ရမှာပါလဲအဲကိုယ်ခန္ဓာကိုယ်အတွင်းမှာကိုယ်သုံးသပ်ကြပါဆိုတော့ငါသုံးသပ်စေချင်တာကတခြားမဟုတ်ပါဘူးကွာတဲ့ဒုက္ခတွေမျိုးမျိုးခန္ဓာကိုယ်ထဲမှာသောကပရိဒေဝဒုက္ခဒေါမနသဆိုတဲ့သောကဆိုတဲ့ဆိုရင်မှုတွေလည်းနေတိုင်းကြုံကြရတယ် ရိဒေဝဆိုတဲ့မျက်ရည်ကြီးငယ်ကြမှုတွေလည်းတွေးတိုင်းတွေးတိုင်းဖြစ်ကြရကာယကဒုက္ခဆိုတဲ့ဝေဒနာတွေကလည်းဆရာခေါ်ရတာတစ်မျိုး မခေါ်ရတာတစ်မျိုးရှုပ်လို့ရှေသိကဒုက္ခဆိုတဲ့စိတ်ထဲအလိုမကျမှုဒေါမနတာတွေကလည်းနေတိုင်းဖြစ်ရအဲ့ဒီဒုက္ခတွေထဲမှာဥပါယသဆိုတဲ့ပြင်းစွာပင်ပန်းခြင်းဒုက္ခတွေကလည်းမနှဲလာဘူး ဒီထဲမှာလည်းတကအိုမှုဒုက္ခနာမှုဒုအိုမှုဒုက္ခသေမှုဒုက္ခကလည်းမပြတ်မစဲအမြဲရှိနေတယ်အဲ့ဒါတွေမင်းတို့သုံးသပ်ကြရဲ့လားလို့မေးတာခန္ဓာကိုယ်ရမှာသောကပရိဒေဝဒုက္ခဒေါမနသာလည်းရှိတယ်ရှိပါဘူးအိုမှုသေမှုဒုက္ခတွေရောရှိပါဘူးအဲအဲ့ဒါတွေသုံးသပ်ကြပါဒါတွေဒါတွေဆင်ခြင်ကြပါလို့ဘုရားသခင်ကိုရမကြီးကဟောလိုက်တယ် ကောင်းပြီတဲ့ဒါဖြင့်ဒကာဓမ္မတွေလည်းအခုဘုရားသခင်ကိုရမေကြီးကဆင်ခြင်သုံးသပ်ဆင်ခြင်တာပေါ်ကြဗလားပေါ်ပါဘူးခန္ဓာကိုယ်ထဲမှာနေတိုင်းစွန့်ရတဲ့ကိစ္စတွေကမရှိဘူးလားမရှိပါဘူးဗျာပါဒဆိုတဲ့စိတ်မငြိမ်မသက်ဖြစ်မှုတွေရောဒုက္ခဆိုတဲ့ကိုယ်ရှင်ရင်ဒေါမနသဆိုတဲ့အလိုမကျမှုအမတံပင်ပန်းတဲ့ဥပါယသဆိုတာရောအိုမှုတင်မှုတွေရော အဲ့ဒါတွေသုံးလစမ်းပါကွာတဲ့ဒါခန္ဓာကိုယ်ရဲ့အပြည့်နဲ့ရှိပြီးဒီကလာနေပါတယ်ပေါ်ကြဗလားဩခန္ဓာကိုယ်ရဲ့အပြည့်နဲ့ရှိနေတဲ့တရားဘာတရားပါလဲမလို့ဆိုလို့ရှိရင်သောကပရိဒေဝဒုက္ခဒေါမနတဥပါယသရဲ့အိုမှုတေမှုရဲ့ဘယ်တော့မှမထွက်ဘူးဆိုပါလေမှန်ပါပါအဲ့ဒီကဲတော့ခန္ဓာကိုယ်ထဲမှာဒါတွေကရှိပြီးဒီကလာနေတော့အဲဒီဟာတွေဟာ ဘဒုကြောင့်ပေါ်လာတာတုံးလို့မေးဖို့လိုတယ်တောကပရိဒေဝဒုက္ခဒေါမနသဆိုတဲ့ဒုက္ခတွေအိုမှုသိမှုဆိုတဲ့ဒုက္ခတွေဒီဒုက္ခတွေတွေကလည်းရှင်ဘယ်ကလာပါလဲမတုံးလို့ကုလဘူးတို့ဒကာကျွဲတို့ဒကာတိုက်တို့ကတွေးရမယ်မှန်ပါပါဂိုင်းဒါပြန်ဒကာဓမ္မတို့သောကဆိုတဲ့ဆိုရင်မှုပရိဒေဝဆိုတဲ့မြေကြီးငယ်ကြမှုဆိုတဲ့ဒုက္ခအဖုံဖုံ အိုမှုသေမှုဆိုတာကြီးရခဏမစဲအမြဲအိုနေတာကြီးအမြဲသေရဌာနသွားနေတဲ့ခန္ဓာကိုယ်ကြီးအဲ့ဒါတွေဒီကားလို့ရှင်ဘယ်ကလာကြတော့ဆိုတဲ့ဥစ္စာသုံးသပ်ကြစပါမှန်ပါဗျာဒါတွေအကြောင်းမရှိဘဲနဲ့တော့လာမယ်မဟုတ်ပါဘူးတရားဓမ္မတို့မှန်ပါဗျာရှင်းရလားရှင်းပါဗျာဒါဖြင့်ဒုက္ခမျိုးစုံ ဘယ်ကလာကြုံလို့မဲလို့ရှိရင်ဖြင့်ဥပရိနိဒာနံလို့စာလို့တော့ဆိုလိုက်ဥပရိနိဒာနံဆိုတာတခြားမဟုတ်ဘူးခန္ဓာကလာတာတဲ့ဒကာဓမ္မတို့အဲသောကပရိဒေဝဒုက္ခဒေါမနတအိုမှုတင်မှုတွေဘယ်ကလာပါလိမ့်ဒါကြောင့်ဒီထဲမှာရှေ့ပိုင်းကပြလိုက်ပါတယ်ဒကာဓမ္မတို့ဒါအိုမှုတင်မှုရှင်းမလားရှင်းပါဒီနှစ်ခုကဘာပါလိမ့်အိုမှုတင်မှု အိုကံဤသင်္ကံဤကြလာတဲ့အခါဖြစ်စဉ်မအိုခင်မနာခင်ဖြစ်စေသောကပရိဒေဝဒုက္ခဒေါမနတာကောင်မရှိဘူးလားရှိပါဘူးအဲသောကပရိဒေဝဒုက္ခဒေါမနတာဆိုတဲ့၅ခုလည်းရှိတာပဲလို့မှတ်ထားရစမ်းပါသဘောကျလားဒါဖြင့်ဒကာဓမ္မတွေခန္ဓာကိုယ်ထဲမှာအမှုသိမှုလည်းရှိတာပဲနော်သောကပရိဒေဝဒုက္ခဒေါမနတာဥပါယတာရှိပါဘူးပေါ်ကြပါလားပေါ်ပါဘူးခန္ဓာကိုယ်ထဲမှာများရှိပါလိမ့် ။ဩမုတင်မှုလည်းရှိတယ်။သောကပရိဒေဝဒုက္ခဒေါမနသာဟော။အဲ့တော့တွေးကြပါတဲ့ဒီဥစ္စာတွေဒီဘယ်ကပြန်လာတာပါလိမ့်မလို့ဘ누구ရှိလို့လာတာပါလိမ့်မလို့ဆိုရတရားဓမ္မတွေဘုရားသခင်ကိုရမေကြီးကအတွင်းတွင်กว่าဆိုတာဒီအတွင်းကိုတွေးကြပါပြောတာ။အင်းဩမှုတင်မှုဘယ်ကလာပါလိမ့်။ သောကပရိဒေဝဒုက္ခဒေါမနသဘယ်ကလာပါလိမ့်ခန္ဓာကလာတယ်သဘောကျဒါကြောင့်ဒီဘက်ကဇေယမရဏလို့မှတ်ထားရတော့ရှင်းကြပါဒီဘက်ကအိုမှုဒီဘက်ကပါသေမှုတက္ကသရဒီဘက်တစ်ဖက်ကပါပါလိမ့်တစ်ဖက်ကအဲ့ဒါတရားဓမ္မတွေခန္ဓာကိုယ်ထဲမှာရှိတယ်မှန်ပါပါ စမ်းကြည့်ပါလို့ခွန်ကြီးကဟောလိုက်ပါတယ်စမ်းကြည့်တဲ့အခါပူမှုလေးရှိနေလိမ့်မယ်ခန္ဓာကိုယ်ထဲမှာစမ်းကြည့်ဒကာဓမ္မတွေအခုစမ်းကြည့်ပါစမ်းကြည့်တော့ဘာလဲတွေ့ရပူမှုနွေးမှုလည်းမတွေ့ဘူးလားအဲ့ဒါခင်ဗျားတို့ရှိတဲ့အသားတွေအယိုးတွေလောင်းနေဆံမင်းတွေရောသွားတွေရောအကုန်လောင်းနေအဲ့ဒါအိုအောင်လုပ်တဲ့မိဓာဝါပါဠိလိုသုံးတော့တေဇောဓာ ရှင်းမလားရှင်းပါအဲ့ဒါခန္ဓာကိုယ်ရဲ့ဒကာဓမ္မတွေတရားနာရင်စမ်းကြည့်တိုင်းရှိရလားရှိပါပါဗျာသူဘာလို့နေပါလဲအိုအောင်လောင်းနေတယ်ဆိုတာဒကာဓမ္မတွေရှင်းမလားရှင်းပါပါဩတခြားကလာတာလားဒီထဲကပဲပါလာတာလားရှင်းပါပါဒါဖြင့်ဒကာဓမ္မတွေခန္ဓာကိုယ်ထဲမှာအိုမှုမိတတ်ရှိနေတယ်ဆိုတာသဘောကျရှင်းပါပါ gain တခါစဉ်းစားပါဦးဒီမိတတ်ကလေးက ခန္ဓာကိုယ်ထဲမရှိဘူးလို့ဆိုတော့လေအင်းဒီလူဟာသင်္ချိုင်းပို့လိုက်ရတယ်သုတ်တန်ပို့လိုက်ရတယ်မီးလောင်လို့ပြောင်သွားလို့ခန္ဓာလောင်းနေတုန်းကတော့အိုးနေရှင်းရပါကဲလောင်တာမကလောင်လို့ပြောင်တဲ့ခါကျတော့ကိုမီးကငိမ့်သွားဘူးလားငိမ့်သွားတဲ့ခါကျတော့လက်နဲ့စမ်းကြည့်ခန္ဓာကိုယ်ကြီးကအေးကုန်မအေးသေးဘူးလားအေးအေးတာဒီကားလို့ရှင်မိသေးတာနဲ့ပဲ ကျန်တဲ့ခန္ဓာကိုယ်ကြီးသွားသည်ကိုယ်တွေလက်တွေလုံးစုံကုန်ဟာသေဘွဲဝင်ရဝါတုတ်တန်သင်ရင်ပို့ရအင်းဒါလည်းမီးလောင်လို့သေသွားတာဒါရင်မီးရှိတုန်းကအိုအောင်လုပ်သည်မီးမရှိတော့အသေးသတ်သည်ရှင်းမလားမီးလောင်တုန်းကတော့မီးမရှိတော့မီးမရှိတော့ဒကာဓမ္မတွေသေပြီလို့မဆိုရဘူးလား ကောင်းပြီအဲ့ဒီဒုက္ခတွေဒကာဓမ္မတွေယခုခန္ဓာကိုယ်ထဲမှာရှိပြီးဒကာလနေတော့အင်းဒီဥစ္စာဒီကားလို့ဆိုလို့ရှိရင်ဖြင့်ဘယ်ကများလာတဲ့သဘောပါလိမ့်မလဲဘ누구ကလာထဲ့ပါလိမ့်ဒီအိုအောင်လုပ်တတ်တဲ့မိဟာခန္ဓာကိုယ်ရဲ့ရောက်နေတယ်တနေ့ချက်သောကျိုးဆံဖြူငယ်မှုတွေပျောက်ပြီးဒီကလာအိုခြင်းတို့ရောက်ရတယ်အဲ့ဒါဒီကားလို့ဆိုလို့ရှိရင်ဖြင့်ဘ누구ပါလိမ့်မလို့ဆိုတော့လက်တယ်ဟာမိတာ သေအောင်လုပ်တာမရှိပါဘူးသဘောကျဘယ်ထဲမှာရှိကြုံလို့မဲလို့ရှိရင်ဖြင့်ဒီခန္ဓာထဲမှာပဲရှိဒီကိုယ်ထဲမှာပဲရှိဒါဖြင့်ဒီကိုယ်ကြီးအိုအောင်လုပ်နေတာဘယ်လိုပါလဲမိဓာတ်ကိုဇရာခေါ်တယ်အိုအောင်လုပ်တတ်သောကြောင့်ဇရာလို့ခေါ်သည်သေအောင်လုပ်တတ်သောကြောင့်လည်းမရဏလို့ခေါ်သည်သဘောကျဒါဖြင့်ခန္ဓာကိုယ်ကြီးထဲမှာအိုမှုသေမှုတရားရှိပါရဲ့လားရှိပါပါ ဘယ်လိုဆူတောင်းဆူတောင်းမအိုးပြရစေနဲ့မသေးပြရစေနဲ့တော့မရဘူးဘာဖြစ်လို့မရလဲဆိုတော့ဒီခန္ဓာကိုယ်ထဲမှာအိုအောင်လောက်တတ်တဲ့တရားမိဓာတ်ကပါလာတယ်သေအောင်လောက်တတ်တဲ့မိဓာတ်ကပါလာတယ်ဒါကြောင့်တရားဓမ္မတွေကြီးကလို့ရှင်ဖြင့်မအိုခြင်းမဘူးဆိုပြီးဖိလိန်ပြုပြင်ပြီးနေကြညာတော့လဲအိုရရှာမသေးခြင်းမဘူးဆိုပြီးတိုက်တဲ့ဓာရီမော်တော်ကားတွေနဲ့ကာကွယ်နေညာတော့လဲပေးရ အသေးဓာတ်နဲ့အအိုဓာတ်ပါလာတယ်ဒကာကျွယ်မပါလားနောက်ကဒကာဓမ္မတွေသေးသေးချာချာပါတယ်ဆိုတော့ရှင်းမလားအဲ့ဒါတွေနှစ်ခုခန္ဓာကိုယ်ထဲမှာအိုရတဲ့တရားကအိုအောင်လုပ်ပြီးသေရတဲ့တရားကသေအောင်လုပ်တော့မယ်ဆိုတော့ကိုယ့်ဟာကိုယ်စိတ်မချမ်းသာတဲ့သောကလာပရိဒေဝဒုက္ခဒေါမနသဥပါယသဆိုတဲ့ငါးခုကနောက်ကလိုက်လာတယ်လို့မှတ်ပါ ဒါဖြင့်ဒကာဓမ္မတွေအိုအောင်လုပ်တတ်တဲ့တရားလဲဒုက္ခတရားဒုက္ခရောက်အောင်လုပ်တတ်တဲ့တရားကိုဗျသိအောင်လုပ်တတ်တဲ့တရားလဲဒုက္ခတရားသောကပရိဒေဝဒုက္ခဒေါမနတာတွေရောရှင်းကြဗလားအဲ့ဒီကဲတော့ရှင်းပြီးသားတော့ဘုရားသခင်ကိုရမေကြီးကမင်းတို့ခန္ဓာကိုယ်ထဲအိုအောင်လုပ်တတ်တဲ့တရားသိအောင်လုပ်တတ်တဲ့တရားတွေရှိပြီးဒီကလာနေတာမင်းတို့တွေးပြအောင်တွေးပါ ဘောကြခန္ဓာကိုယ်ရဲ့ဘာရှိပါလဲအိုအောင်လောက်တတ်တဲ့တရားပြီးတော့ပါပါလေမရှိဘူးလားရှိပါဘူးဩခမရတို့ဒါရှိရနဲ့ခမရတို့သားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့ခင်စီဝါတွေရှာပြီးဒီကာလဒါတော့ဂရုမဆက်ဘူးအိုအောင်လောက်တဲ့တရားကအိုအောင်လောက်နေတယ်နောက်ဆုံးပဲသိအောင်လုပ်မယ်ဆိုတဲ့တရားဟာဝန်းထဲမှာ ရှိနေပါရဲ့သားနဲ့စမ်းကြည့်တော့လေအတွေ့အသာဖြစ်ပါရဲ့သားနဲ့ဒုက္ခကျွဲတို့လူစုတွေဒကာတိုက်တို့လူစုတွေကဒါတွေကိမဆိုင်နိုင်ပဲနဲ့စီးပွားရေးတာရေးသမီးရေးများစိုက်နေတာသင်မင်းကအခုပဲမင်းအပြောင်လောင်တော့မယ်ဆိုတာလည်းမပြောတော်လीပြောပြီးတခါတော့လောင်နေဘူးလားသေအောင်လုံးမယ်ဆိုတဲ့တရားကလည်းလုံးမယ်လို့ရွယ်မနေသေးဘူးလားအဲ့ဒီတဲကနေပြီးဒီကလာ သာယသမီးရှိွားရေးလိုက်နေတဲ့ဒကာရမတွေဒီကိုကိုကိုမသုံးသလို့လို့မှတ်လိုက်ပါမှန်ပါပါဗျာဗါတဲ့ကိုကိုကိုမသုံးသယနေ့ကစဘုန်းကြီးတို့ဒကာရမတွေပြင်လိုက်စမ်းပါအောင်ဒီပြင်အဲအိုရတဲ့တရားတွေသေရတဲ့တရားတွေကအမြင်မရှိဘူးတွေးမိကြစမ်းတော့ကတွေးရတွေးပါဘူးဘူးနွေးမှုလေကဘာလုပ်နေတာပါလိမ့် သေးသေးချာချာနောက်ကြတော့အပူမကြအောင်ပူလာတဲ့ဒီနေ့ကြတော့တကယ်ကျွဲသေတော့တာမှန်ပါပါအပူ106 130ဆိုတော့ဘယ်နဲ့နေလဲအပူကကောက်လိုက်တယ်မှန်ပါပါအခုပူနေတာကတော့အိုအောင်လောက်တာမှန်ပါပါနောက်ဒီပြပူမှာကတော့သေအောင်လောက်မှာဆိုတော့သေမင်းဝန်းထဲမှာရှိတယ်မှန်ပါပါပေါ်ပါလားပေါ်ပါပါဘာရှိပါလဲအဲ့ဒါမသုံးသပ်မိတော့ဒကာဓမ္မတွေကကိုရေးတဲ့သူများရေးရှိနေတာ ဒကာဆိုင်တို့ဒကာကျွဲတို့ပေါ်ပါလားပေါ်ပါပါဘာမသုံးသပ်မိလို့ပါလိမ့်ဗျာခန္ဓာကိုယ်ထဲမှာသေမင်းရှိတယ်လို့မသုံးသပ်မိဘူးသေအောင်လုံးမဲ့တရားရှိတယ်လို့မသုံးသပ်မိဘူးကဲဒါပြန်ဘုရားသခင်ကိုရမကြီးကမင်းတို့အတွေးများသုံးသပ်ကြရလားဟေးလို့မဲတာမဲတဲ့မမဲတဲ့မဲတယ်ဒါပြန်ဒီလိုသာအတွင်းသုံးသပ်ပြီးနေတဲ့ပုဂ္ဂိုလ်ဖြင့်ဩငါငါခန္ဓာကိုယ်ထဲမှာ နွေးမှုဆိုတာလဲနွေးမှုပူမှုဆိုတာလဲငါခန္ဓာကိုယ်ကြီးရင်းအောင်ယောအောင်လုပ်နေတာပဲနောက်ဆုံးပဲအခု130 106 106 108 130ဆိုတော့မသေးလားသေပါဘူးဒါဖြင့်အိုအောင်လုပ်တာလဲမိတာသေအောင်လုပ်တာမိတာသဘောကျအဲ့ဒါတွေဝန်းထဲမှာဒကာဓမ္မတွေရှိပါရဲ့လားမရှိဘူးလားရှိပါပါ ရှိရကန်းနဲ့အော်သင်မင်းဝန်းတဲ့ရောက်ပေါ်ဟေ့မသေးရရှာမပဲလို့လာရလားဟာကြောင်တော်ကိုလုံနေတာပေါ့ရင်နေဗလားဘာလုံနေကြခက်လိုက်တဲ့ဖြစ်ချင်းတကယ်တိုက်အသက်ကြီးတာတောင်ကြောင်တော်ကိုလုံတုံးဆိုတော့ကြိုက်ပါမလားမကြိုက်ဘူးဆိုတော့အဲ့ဒါဘယ်ကိုပဲဘယ်လုံလုံးမဲ့စိတ်ကူးစိတ်ကူးဘုရုဘုရှာအောင်မယ်ဘိုးဘုရှာအောင်မယ် သာမညာဖို့ရှားဝင်လူလားမြောက်ဖို့သားလေးတွေအတွက်ဘယ်လိုလုပ်ဦးမယ်လို့စိတ်ကူးပေါ်တိုင်းပေါ်တိုင်းကိုယ့်ကိုစမ်းကြည့်လိုက်ပါနှွေးသေးလားမနှွေးဘူးလားနှွေးတယ်နှွေးတာဘာလောက်တာပါလဲနှွေးတာအိုအောင်လုပ်နေတာပဲနှွေးရကနေပြီးသိပ်ပူလာမယ်ဆိုရင်သိအောင်လုပ်မှာပဲဆရာမသေးကြဘူးလားအဲ့ဒါစမ်းပြီးတော့မှအင်းဒါဖြင့်သူတို့မရှိရင်တော့တာယသမီးရှိခွာရေးလောက်ကြ သဘောကျလားသူတို့သင်မင်းဝန်းတဲ့ရောက်နေလို့ရှိရင် ကိုယ်တတ်မှာကစောနေတဲ့အတွက်ဒီပြင်ရေးချိတ်ထားပါမဟောတဲ့ခုလားသဘောပါကြလားအဲ့ဒါခင်ဗျားတို့စမ်းတော့စမ်းကြည့်ပါရဲ့ခန္ဓာကိုယ်စမ်းကြည့်ပါရဲ့တည်ရောရအောင်ကစမ်းမကြည့်ဘူးအဲဒီကရှိဒီကရှိလို့ပဲကြအောင်စမ်းရမှာတော့တည်ရောရအောင်လွေးနေလို့ရှိရင်သူဘာလုပ်နေလဲ ပူနွေးရကနေပူလာရမယ်ဆိုရင်ဘာလို့မလို့ထင်တာအဲ့ဒါနေတိုင်းစမ်းကြည့်ပါသဘောကျပါလားဘာလို့ရမလဲအဲ့ဒါကိုကိုကိုသုံးသတ်တာဆိုတာအဲ့ဒါပဲသုံးသတ်တတ်ကြပါလားအမလေးငုမသုံးသတ်တတ်တယ်ဆိုတော့ဥလာဘူးတော်ခဲမခဲဘူးလားဘုရားပြောရင်ငုမသုံးသတ်တတ်တယ်ဆိုတော့ အင်းငါလည်းသက်60ကျော်လာပြီဘယ်လိုများဖြစ်ပါလဲမလို့တွေးဖို့ကောင်းကောင်းပါဘူးဒကာသိုက်ကောတွေးဖို့ကောင်းပါဘူးတွေးဖို့ကောင်းတယ်တဲ့ကဲဒါဖြင့်ဒကာရမတို့ယနေ့ကစပြီးသင်မင်းဖန်တတ်ပလားဖန်တတ်ပါဘူးရှိမှန်းသိပြီလားသိပါဘူးပေါ်ကြတယ်ပေါ်ပါဘူးကောင်းပြီ၎င်းသိမင်းဒီဘယ်ကများလာပါလိမ့်မလဲဆိုတာဆက်တွေးပါဦးတဲ့သင်မင်းဘယ်ကလာပါလိမ့်မလို့ဆက်တွေးပါဆက်တွေးပါ အေးသင်မင်းလာတယ်ဆိုတာဒကာဓမ္မတွေရှင်းပြဒီဘက်ကနေပြီးတစ်ခုချလိုက်ဇာတိဆိုတာဒကာဓမ္မတွေသိပြီးသားထားတို့တော့ဒီနေရာမှာဒီနေ့ဝတ္ထုကတော့ဥပဒိလို့သုံးလိုက်ပါတယ်ခန္ဓာ၅ပါးလို့သုံးလိုက်ရှင်းမလားခန္ဓာ၅ပါးဆိုတာရုပ်တရားစိတ်တရားပေါ့ဗျာရုပ်တွေစိတ်တွေရှိလို့ခေါင်းကရုပ်တွေစိတ်တွေရှိလို့သင်မင်းရှိတာသဘောကျလား ဒါပဲသူတို့ပြောတော့ပရိစ္ဆေနေမိလို့ဝါခန္ဓာ၅ပါးရှိလို့ဘာတွေ့ရတာလဲသေမင်းနဲ့ဂျုံဝဆုံဝရိမ့်မိလားဘာနဲ့ဂျုံဝဆုံဝပါလဲဩပရိစ္ဆေနေမိလို့ဝါခန္ဓာ၅ပါးရှိလို့ရိမ့်မိလားဘာတဲ့ဓမ္မတို့ပရိစ္ဆေနေမိတော့ခန္ဓာ၅ပါးပေါ်မလားပေါ်ပါဘူး အဲ့ဒီခန္ဓာ၅ပါးဆိုတဲ့ထဲမှာခုနကတရားတွေကပါလာတယ်တေဇောဆိုတဲ့မိဓာတ်တွေကမပါဘူးလားဒါဖြင့်ဒကာဓမ္မတို့အိုတေဆိုတာဘယ်ကလာတာဗာလဲမလို့ဆိုတော့ခန္ဓာ၅ပါးကလာသည်ရှင်းမလားအိုတေဘယ်ကလာပါလဲပေါ်ကြအိုတေဘယ်ကလာခန္ဓာ န္ဓာ၅ပါးဆိုတော့ဝန်နဲ့အမိဝကောင်းနဲ့မှကျွတ်တို့ပြိဿရိနေမိလို့ရတယ်ရှင်းမလားရှင်းပါပြီဒါပြန်အိုသေးပဲကလာတော့ကောင်းပြီဒါဖြင့်ဒီကနေပြီးຫນွယ်တစ်ခုဆွဲလိုက်လို့ရှင်ဒီဘက်ကျရင်အမြင့်တွေ့မှာပေါ့ဗျာຫນွယ်ကိုအဖျားကဆွဲလိုက်လို့ရှင်အမြင့်တော့ဒါကြောင့်ဒီကြောင့်ဆွဲပြမလို့ဒီမြစ်ကိုဖြတ်လိုက်လို့ရှိရင်ဖြင့်ဒီပင်သေးမယ်ဒီပင်သေးရင်အိုသေးတယ်လားဟုတ်မလား အဲ့ဒါကိုဟောမလို့ဘုရားသခင်ကိုရမေကြီးကဆင်လိုက်တာပါပဲလို့တခါကျော်မှတ်လိုက်စမ်းဒါဖြင့်အိုသေးပဲကလာပါလိမ့်ခန္ဓာ၅ပါးလာတယ်ရှင်းမလားကောင်းပြီဩခန္ဓာ၅ပါးကိုဆူတောင်းကြတယ်ဒကာဓမ္မတွေကလူဖြစ်ရပါလို့နတ်ဖြစ်ရပါလို့ဗြဟ္မာဖြစ်ရပါလို့ဆိုတော့ခန္ဓာ၅ပါးဖြစ်မလားဘူးဖြစ်ပါဘူး ဖြစ်လာတော့ဒီထဲမီးမပါဘူးလားမီးကတော်တော်ကြာကြာတော့မလောင်ဘူးလားတော်ကြာကြာတော့မသတ်ဘူးလားဒါဖြင့်လောင်တုံးတော့အိုတယ်ဟုတ်လားအဲလောင်တုံးတော့အိုတယ်တဲ့လောင်လို့ဆုံးတဲ့ခါကျတော့သေတယ်ရှင်းရပါလားလောင်တုံးတော့ပါတဲ့လောင်လို့ဆုံးတဲ့ခါကျတော့အဲ့ဒီအိုသေးဒီကားလို့ဆိုလို့ရှိရင်ဒကာရမတို့ဘဲကလာသလုံး သဘောပါကြဘယ်ကလားခန္ဓာ၅ပါးလာတယ်ဆိုတာဒကာဓမ္မတွေရှင်းနေပြီသဘောပါပြီနော်ဒါဖြင့်ဩသေးဘက်ကလာတယ်ဒါသူ့လက်တယ်ရှာအောင်လက်တယ်ရှာအောင်ဒကာကျွေရဒီခန္ဓာ၅ပါးဘက်ကလာပါလိမ့်မယ်ဆက်တွေ့ဒကာဓမ္မတွေခန္ဓာ၅ပါးဘယ်ကလာကြုံလို့ဆက်တွေ့ရမယ် မတွေးလိုက်ဘူးလားတွေးလိုက်တဲ့အခါကျတော့ဒီနေ့တရားကတရားဓမ္မတွေပွန့်လိုက်စမ်းတဲ့ခန္ဓာ၅ပါးဟာတဲ့တဏှာကလာတာခန္ဓာ၅ပါးဘယ်ကလာတာထားပါဒီခန္ဓာ၅ပါးကိုဒီတဏှာကလာတာဒီတဏှာရှိလို့ဒီခန္ဓာ၅ပါးဖြစ်တယ်ဒီခန္ဓာ၅ပါးဖြစ်လို့အိုသိနဲ့ခြုံရသဘောပါလားဒါဖြင့်ဓမ္မတို့ဒီ ဥသေးဘဲကလာသရုံခန္ဓာ၅ပါးဘဲကလာသရုံရှင်းမလားနေရာကြကြမလားတရားဓမ္မတို့ဒီနေ့ပြိဿသမုပ္ပါကဓမျိုးဒီနေ့ပြိဿသမုပ္ပါကဓမျိုးပါလို့တရားဓမ္မတွေမှတ်လိုက်စမ်းပါအဲဒီတဏှာတွေကားလို့ဆိုလို့ရှိရင်ဒီတဏှာတွေတရားဓမ္မတို့ဒီခန္ဓာဖြစ်အောင်လို့ ဒီခန္ဓာပြောင်းလုပ်တဲ့တွေ့တဲ့ဒီအိုသေးဆိုတဲ့ဒေဇောရနဲ့အသက်ထွက်ရမထွက်ရဘူးအိုအောင်လုပ်တဲ့ဒေဇောကြောင့်အိုရတတ်လိုက်တဲ့ဒေဇောကြောင့်ကျွတ်တို့ခန္ဓာကြီးသေးရသဘောကျအင်းဒီဒေဇောဒီကားလို့ရှင်ဘယ်ထဲကပါလာတာပါလိမ့်ဒီကံက၅ပါးဘ누구ကလှုပ်လိုက်ပါလိမ့်တဏှာကလှုပ်လိုက်ရှင်းရဒါဖြင့် တဏှာလက်သေးတရားဓမ္မတွေမမိသေးဘူးလားခန္ဓာကြီးလက်သေးဘယ်သူပါလဲတဏှာဆိုတာတရားဓမ္မတို့အမတန်ကြောက်เสียကောင်းတဲ့တရားလို့တရားဆိုင်တို့တရားကျွဲတို့ဥလဘုတို့ကမှတ်ရမယ်တဏှာကြောက်เสียကောင်းဆုံးတဏှာဆိုတာလိုချင်တာနော်တဏှာဆိုတာဘာပါလဲလိုချင်တာဒီကားလို့ဆိုလို့ရှိရင်တရားဓမ္မတို့ အမတမ်းမှကြောက်เสียကောင်းတဲ့တရားတဲ့လိုချင်တာဘယ်တော့မှ အတော်မတတ်ဘူးလို့မှတ်လိုက်စမ်းစိန်တောင်ကြီးတွေပေါက်လာလဲကျေတတ်ပလားကျေတတ်ပါဘူးရွှေတောင်ကြီးတွေပေါက်လာကျေတတ်ပါဘူးဘယ်တော့မှအငတ်မပြေဘူးဆိုတာဘယ်လိုပါလဲဒါဖြင့်တရားဓမ္မတို့ဒီအငတ်နာလောက်လောကကြီးထဲမှာ ကြီးကျယ်တဲ့အနာမရှိဘူးလို့ဆုံးဖြတ်ချက်ချစမ်းပါဘယ်နာကြီးဆုံးပါလဲအငတ်နာဆိုကြပါစို့တခါကျွဲရဥလာဘူးဘယ်နာကြီးဆုံးတော့အငတ်နာဆိုတာပေါ်ကြတရှိတရားရှိလဲတင်းတယ်ဘူးတသိန်းရှိရောသိန်းတရားရှိရောအမေရိကန်မှာမီလီယံနာတရေကြီးတွေရှိတယ်တင်းတယ်မလားတင်းတယ် အင်းအငတ်နာပြောက်ပလားမပြောက်ပါဘူးဆာတုံးပဲမဆုံးနိုင်ဘူးလားဒါဖြင့်တကယ်ဆိုရင်ဒီနာအခက်ဆုံးပါဒီပြင်နာဆရာဝန်တွေပါတယ်နဲ့ကုလိုက်လို့ရှိရင်ဖြင့်လက်မောင်းမှာဖြစ်တဲ့နာမျက်စိမှာဖြစ်တဲ့နာနားမှာဖြစ်တဲ့အနာတွေရှိပါတယ်တဲ့တဏှာတွေဟူသောဆာလောင်မွတ်သိတဲ့အနာလောက်မခဲမှာသဘောကျ ဒါတရားဓမ္မတို့ဘယ်နာရှိဆုံးလုံးအငတ်နာရှိဆုံးတရားဓမ္မတွေဘယ်နာရှိဆုံးလုံးနေရကြပြီဒါဖြင့်လက်သက်ဖမ်းလိုက်တော့တရားကျွယ်ဘာတွေ့တော့တဏှာဆိုတဲ့အငတ်နာမတွေ့ရသေးဘူးလားဒီနာဒီကားလို့ဆိုလို့ရှိရင်ဖြင့်ငငယ်တုန်းကလည်းငငယ်တုန်းကပဲစားကျင်ဝတ်ကျင်တဲ့တဏှာရှိတာအဲ့ဒီတုန်းကလည်းပေါက်နေတာပဲ အရွယ်ရောက်လာပြန်တော့ဒီနာပေါက်နေတာပဲဆိုတော့ပေါ်လာကြအရွယ်လေးကြီးလာပြန်တော့သားရသမီးတွေအိမ်အောင်ကြပြန်တော့ဒီနာဘယ်တော့ပြောင်းငယ်မြတ်သွားသလားကြီးမြတ်လားရှင်းမလားငယ်မြတ်သွားသလားကြီးမြတ်လားသလားလို့မေးတယ်သဘောပါကြအမလေးတရားဓမ္မတို့ဒါဖြင့် ဒီမျိုးထဲမှာဖြစ်စေမန်းလေးမှာဖြစ်စေဘယ်မှာဖြစ်စေပေါ့လေအင်းသူဖြင့်လူချမ်းသာကြီးဖြစ်နေပြီသူ့မှာစိတ်ချမ်းသာမှာပဲသူ့တော့အငတ်တွေမရှိတော့ဘူးဒီလိုထင်ကြလိုက်မယ်တခါဆိုင်ဟုတ်ပါရဲ့လားဟုတ်ပါဘူးခင်ဗျားတို့ထင်တဲ့အတိုင်းဟုတ်ကြလားဟုတ်ပါဘူးသူ့မှာပုံငတ်နေတယ်ဟုတ်လားသူ့မှာပုံငတ်နေတယ်ဆိုတာသဘောကျပိုပြီးဆာလောင်ဘွတ်သိမ့်နေတယ်ဆိုတာကော ရှင်းကြပါလားဒါဖြင့်ဒီထဲမှာဒကာရမတို့အနာကြီးဓမ္မများပါသလားလို့မေးရင်မနဲ့ဖြေကြပါကိုယ်နာနဲ့ကိုယ်ကအသီးသီးရှိပါရဲ့လားအနာကြီးဓမ္မများကပါသေးလားရှင်းမလားဘလောက်ကြောက်เสียကောင်းငတ်နာလားဗျာဒကာရမတို့ဘာနာလဲ ငတ်နာတွေကလို့ဆိုရင်လိုချင်ရခြင်းစိတ်မကုံသွေးကာလပတ်လုံးဘာနာပါလိမ့်အဲ့ဒီအနာသာပေါက်လာတဲ့တနေ့ကြလို့ရှိရင်အိမ်ထဲမှာမရရင်အိပ်ပြင်ထွက်ရှာမယ်အနာအနာအတွက်နဲ့နေနိုင်သေးရဲ့လားပြေးရလွှားရကိစ္စတွေမပိုဘူးလားပိုပါဘူးသို့တော့ပြေးရင်ပြေးလွှားပြီးတော့ဒီနာပေါက်ပလားနဲ့ပြင်ပြေးကျင်သေးလားပြေးကျင်ပါဘူးဟာဒီနာမပြောက်ဘူးမှန်ပါ သဘောကျပါတယ်လို့ဒီနာမပြောက်ဘူးဒါဖြင့်သေကံတီးတော့ပျောက်သွားတယ်လို့ဆိုမလားအနာတန်းလန်းနဲ့သေသွားတယ်ဆိုမလားအဲ့ဒါလေးရှင်းပြပါဦးမယ်ဒကာရမတွေရှေ့ရတန်လန်သားတဲ့သမီးတွေမှန်ပါပါသားတဲ့သမီးတွေခင်မွန်းတွေကိုပါတော့ရှေ့ရတန်လန်ပါအဲလွန်းရတန်လန်ဆွေးရတန်လန်ပေးခြင်းရကျွေးခြင်းရတန်လန် ကို့မှာအငတ်ပြေပြီးတော်ပြီးဆိုပြီးသေသွားတာကိုဟုတ်ကလားဟုတ်ပါဘူးဒါဖြင့်ဘယ်လိုသေသွားတဲ့လူတွေများပါလိမ့်မတော့အာသာတန်းလန်းနဲ့အငတ်တန်းလန်းနဲ့သေသွားသဘောကျအင်းဒါဖြင့်အနာရကအနာရဲမှာတက္ကသိုက်တို့တက္ကကျွဲတို့ဥလဘူးတို့ဘယ်အနာကြီးဆုံးတို့ပေါ်လားပေါ်ပါ ဒါဖြင့်တရားဓမ္မတို့အန္တရာယ်ကင်းလို့ဘေးရှင်းရပါလို့ဤလို့ဆူတောင်းလို့ရှိရင် မပြည့်ဘူးတဏှာတိုက်ရင်ပြည့်မယ်မှန်ပါဘူးဘောလားမှန်ပါဘူးအန္တရာယ်ကင်းလို့ဘေးရှင်းရပါလို့ဤဆိုလို့ရှိရင်အနာတွေပြောင်းမယ်မဟုတ်ပါဘူးပြောင်းပါဘူးတဏှာတတ်နိုင်တဲ့ပုဂ္ဂိုလ်ဖြင့်အနာပြောက်တယ်ဆိုတာတရားတိုက်ယုံမလားမှန်ပါဘူးကဲဒါဖြင့်တရားဓမ္မတို့အနာရကအနာမှာဘယ်နာကြီးဆုံးဆိုတာပေါ်လာကြမှန်ပါဘူး ဘယ်နာပါလိမ့်ငတ်နာဆိုတာဘယ်တော့မှမဝတဲ့အနာရိမ့်ပြီတရားရှိလည်းမတော်တသိရှိလည်းမတော်သိမ့်တရားရှိကောလို့နေသေးတာပဲငတ်နေတာပဲစားနေသေးတာပဲအဲ့ဒီငတ်နာဆာနာလောကထဲမှာဘုရားကအကြီးဆုံးတယ်သဘောပါလားဒါဖြင့်ဓမ္မတွေခင်ဗျားတို့မှာအနာလက်ရှိများဟုတ်ကြပါရဲ့ဟုတ်ပါပါ ဒီတဲ့အန္တရာယ်ကင်းလို့ဘေးရှင်းနေတဲ့ပုဂ္ဂိုလ်များပါသေးလားမပါဘူးဗျာဘာနာများပေါက်နေခက်တယ်တခါတည်းရတခါတည်းအိုဘီငါနာရှိသေးလားရှိပါသေးဗျာရှိသေးတယ်အတော်ခက်နေပါလားအတော်ခက်နေပါလားတခါတည်းငါနာလောက်ကြီးတာများရှိသေးရဲ့လားမရှိဘူးငါနာအကြီးဆုံးပဲဆိုတာပေါ်လာကြ gain ဒါဖြင့် ဘုန်းကြီးတို့ဘုရားလောင်းဘုရားလောင်းဟာတဲ့စစ်ကြူရင်းမင်းဖြစ်နော်စစ်ကြူရင်းမင်းဖြစ်တော့အမတန်သူဒီလေးကျွန်းကိုစက်ကြရတနာကြီးနဲ့လှည့်တယ်ဓမ္မနဲ့နဲ့အကုန်လှည့်နိုင်တယ်ရွှေရင်ငွေတွေဆိုတာတော့ဖြင့်သူ့တထေးကြီးတွေကပေါ်လာတယ်ပင်လေတဲ့ကျဲလို့ပလဲတွေဗရမညာတွေမြင်တဲ့တထေးကြီးကလည်းတယောက်ပါတယ်ရွှေရင်ငွေတွေမြင်တဲ့မြည်တဲ့ကြည့်လိုက်လို့ရှိရင်ရွှေရင်ငွေတွေမြင်လိုက်တဲ့တထေးကြီးကလည်းပါတယ် အဲ့ဒီလိုတထေးကြီးတွေကပါတော့အရှင်စကြဝဠာမင်းရွှေငွေကြောက်တံမပြားလို့လဲကျွန်တော်တို့တာဝန်ရှိပါစီလိုတဲ့အချိန်ပြောပါဒီတထေးကြီးတွေကလွန်ရပေးနိုင်တဲ့တထေးကြီး၄ယောက်ရှိအဲ့ဒါတွေကအကုန်ပေးကြသူလိုတဲ့ဆိုအကုန်ထုတ်ပေးကြတာမြေတွေကရှာပေးတဲ့တထေးနဲ့ရေတွေကရှာပေးတဲ့တထေးနဲ့လိုလေသေးမရှိဘူးလေအဲ့ဒါပုံနေတာပဲနန်းတော်ထဲမှာသူ့စိတ်ထဲမှာမကျေနပ်သေးဘူးနဲသေးတယ်မှန်ပါ နေသေးတယ်လို့ထင်သေးတယ်ဒကာဓမ္မတို့ရင်းနေကြပေါ်တာကဖြင့်တော်ပေါ်သေးဘူးလားပေါ်တာဘာဖြစ်ဘာနာမပြောက်တာလားရှင်းမလားဒကာတိုက်အားလုံးဒကာဓမ္မတွေဘာနာမပြောက်တာပါလေဒကာကျေးတက်ခတ်ပါလားလူရာတော်ပြည့်စုံနေဟုတ်လားသို့တော်အငတ်နာကဒါနဲ့သူ့အကနာကို သူသည်ကုသိုလ်ကံကောင်းတဲ့ပုဂ္ဂိုလ်တူတယောက်ပဲဆိုဘူးဝိပုစင်ကြယ်တွေဝို့ပြီးတကလားငါးပါးသီလယူဝိပုစင်ကြယ်တွေဝို့ပြီးကောင်းငင်မော့ချလိုက်ငါရှိကပြုထားတဲ့ကုသိုလ်တွေကြောင့်ရွှေမုံငွေမိုးရွာစီသတိဆိုတော့ခါလောက်ရွှေမုံငွေမိုးတွေကောင်းငင်ကရွာလာအဲ့ဒါအငတ်နာမပြောက်သေးဘူးတဲ့မတော်သေးဘူးတဲ့တရားဓမ္မတို့ရိမ့်မိဗလားအငတ်နာများပြောက်ပါရဲ့လားမပြောက်ပါဘူး ရွှေဘုံကိုကိုဘလောက်ရွာလဲဆိုတော့ရေးပြီဗလားခါလောက်ရွာလားဒါတောင်ပဲနဲ့ဖြင့်တယ်လည်းကြီးပါအခုစက်ကူမိုးလောက်တော့ဘယ်ပြောက်လိမ့်မလဲပြောက်နိုင်ရရှိရလားသူကစက်ကူတွေဗျကျွတ်တို့ဖရားလောက်ပါပဲတဲ့ငါလူပြင်မှာရွှေရင်ငွေတွေမြင်ရတာလေကျုံလုံးအစိုးရရသားတွေမြင်ရတယ်နဲ့နေရတာတင်းမတိတ်သေးဘူးဘယ်များဒီတဲ့ချမ်းသာတာရှိသေးသလုံး ငါအငတ်မပြေသေးဘူးပေါ့လေရှိသေးတယ်လို့အမကြီးတွေကတင်လိုက်အမကြီးတွေကပြောကြလိုက်တဲ့အခါကျတော့သရုမာရဲ့တက်ပြီးဒီကလာသူသွားလိုက်သူစိတ်ကြရတနာကြီးနဲ့သရုမာရဲ့တက်သွားတယ်ဒကာဓမ္မတို့သူကအမတန်တကိုးကြီးတဲ့ပုဂ္ဂိုလ်တွေကအကုန်ရှောင်ပြီးနတ်သမီးပိမှန်ပရိသတ်ပင်တွေခုံပေးကြအဲ့ဒါမရှင်းနိုင်သေးဘူးတဲ့အငတ်နာမပြောက်ဘူးသရုမာရဲ့နတ်ပြည်တစ်ပြည်လုံးပဲခொနဲ့က စัจ जा မင်းကသူကိုယ်ပိုင်ဖြစ်ပြန်ပြီမှန်ပါပါတင်းတိမ်ကြတယ်မတင်းတိမ်ပါဘူးဟာဘာနာမပြောက်တာတော့မှန်ပါပါဒါနဲ့ပဲတဲ့အဲ့ဒီမှာလဲနတ်ရှိစိန်တွေမျိုးမျိုးခံစားပြီးဒီကလာနေရာကနေပြီးဒီကလာသူ့အမတ်တွေပေးပြန်တာပဲဒီတဲ့ကောင်းတဲ့နတ်ပြည်ဒီတဲ့များစည်းစိမ်ပေါ်တဲ့နေရာများရှိသေးလားရှိပါသေးတယ်လို့အမတ်တွေကတင်လိုက်တာဝရင်ကတင်လိုက် ဒါဝိရဏပြေဖာတိတဲ့ကောင်းပါတယ်ဆိုတော့သူကဘုံကြီးတဲ့ပုဂ္ဂိုလ်ဆိုစัจ jaya ရဏကြီးနဲ့ဒါဝိရဏပြေသွားစေသတိထိတ်ထန်လိုက်ဒါဝိရဏပြေရောက်ပြန်တာပဲရောက်တဲ့အခါကျတော့ဒါဝိရဏပြေကတရားကစီးကြူပြီးအရှင်မင်းကြီးဘာကိစ္စကြွလာပါတော့ငါအငတ်မပြေလို့တက်လာခဲ့တာကွာဘလောက်များဆိုးလိုချင်မှုမကုန်လို့တဲ့တရားဓမ္မတွေခင်ဗျားတို့ အမှန်တန်ဆိုးတဲ့တဏှာဆိုတာပေါ်လာကြဘာကြောင့်တက်လာကြတဲ့ဒါနဲ့တရားမင်းကကဲရှင်မင်းကြီးကြိုက်တယ်လို့ခံစားပါတော့ဆိုပြီးနတ်ပြည်တဝက်ခွဲပြီးအဲ့ဒါတရားကိုပဲ36ယောက်လဲတယ်သူခံစားလို့မဝသေးဘူးတဲ့တရား36ယောက်လဲတယ်ဆိုတာအမှန်အသက်ရှိတဲ့နတ်တွေ36ယောက်လဲတာသူကကိုကြီးတော့အသက်ရှိတဲ့ပုဂ္ဂိုလ်မို့ မသေးပဲနဲ့ခံစားနေတာတော့မဝပဲနဲ့လူပြေပြန်လာခဲ့ရမှန်ပါဘူးတရားဓမ္မတို့ဘယ်နာကြီးဆုံးသုံးရက်တယ်ရှာလိုက်တော့တဏှာပေါ့ဗျာရရင်ခေါ်တော့အငတ်နာပေါ့ဗျာအဲလက်တယ်ရှာတော့အဲတဏှာရှိတဲ့ပုဂ္ဂိုလ်ကအမြဲငတ်နေတဲ့ပုဂ္ဂိုလ်လို့မှတ်လိုက်ဘယ်လိုမှတ်ကြ တဏှာရှိတဲ့ပုဂ္ဂိုလ်ပဲလို့ဆိုကြ။ဩဒါကြောင့်တရားဓမ္မတွေကြည့်လိုက်တဲ့အခါအိမ်ဆောက်ထားပေမဲ့အိမ်မှာမနေနိုင်ကြဘူး။မိုးလင်းထွက်ကြ။ဟာဘာနာပေါက်လို့တော့အငတ်နာပေါက်လို့ဒီမှန်ရတာတင်းတိမ်ရရအရှာထွက်ပြန်အိမ်မှာရှိတဲ့ပစ္စည်းတွေစားသုံးပြီးဒီကလာအေးချမ်းချမ်းနေပါတော့လားဆိုတော့မဟုတ်ဘူးတဲ့ အငတ်နာမပြေသေးဘူးဒီတဲ့များများစားစားရရင်သေးတယ်ဆိုပြီးအိမ်ဆောက်ထားအိမ်မနေနိုင်ဘူးမှန်ပါပါသဘောကျအဲတိုက်ဆောက်ထားကောတိုက်မနေနိုင်ပါဘူးဘာဖြစ်လို့မနေနိုင်တာလဲအငတ်နာထကြွတောင်းကြမ်းလာလို့ရိမ့်မိဗလားဘာများထကြွတောင်းကြမ်းလာပေါ်ကြသေးဘူးလား ဒါဖြင့်ဒကာရမတွေတဲ့ကုမျိုးတွေဓမ္မရှာကြပွေကြလှုပ်ကြခင်ကြထဲရောက်ကြပို့ချကြဟုတ်လားခြေဝဲကြခြေရောက်ကြအမျိုးမျိုးမရှိဘူးလားရှိပါဘူးအဲ့ဒါတွေဘာနာထကြတာတော့ဒကာတိုက်ဘာနာတော့ဗျာနာနာပါနောက်ကဒကာရမတွေဘာနာပါဒါဖြင့်တဏမသေးသေးသေးကာလပတ်လုံးဒီငတ်နာပျောက်ပါမပျောက်ပါဘူးဒါဖြင့်ဒီနာဒီကားလို့ဆိုလို့ရှိရင်ဖြင့် ဒကာဓမ္မတို့အနာရကအနာထဲမှာတခြားသောအနာဟာကုလိုက်ရင်ပြောက်တယ်မှန်ပါဘူးဒီအနာကမပြောက်တဲ့တာဆိုတာသိကြလားဒါပြန်ဒကာဓမ္မတို့ဒီအနာနဲ့သာတသံစရာလုံးသွားနေရမယ်ဆိုရင်ဖြင့်ဘယ်ဘဝရောက်ရောက်အငတ်ပြတနာနဲ့ပဲချိန်ကုန်ရမယ်ရိမ့်မိကလားဘယ်ဘဝရောက်ရောက်ရှင်းမလားရှင်းပါ အော်သူတို့ဖြင့်စိတ်ချမ်းသာလိမ့်မယ်သူတို့ကတော့ချင်းနိုင်လဲနိုင်တဲ့သူပစ္စည်းရေချင်းလေးနဲ့တော်တော်နေရကြပြီသူတို့တော့ဖြင့်အငတ်ပြောက်တော့ပြီလို့အောင်းမိတ်များခမည်းတော်ကသာရုများမခေါ်နဲ့သာငတ်သေးတယ်ရိမ့်မိဗလားဘာဖြစ်လို့သာငတ်ကြုံဆိုတော့တသိန်းရှိတဲ့လူကဒီနေ့မှ200လောက်ဝင်တယ်ဆိုတော့ကျေနပ်ပလားကျေနပ်ပါဘူးတသိန်းရှိတဲ့လူကဒီနေ့မှ300လောက်ဝင်တယ်ဆိုတော့ကျေနပ်ပါဘူးအာဒါဖြင့်ဒကာရမတို့ ဘ누구ရှိရှိဘ누구ဆင်းရဲဆင်းရဲလောဘမသေးသေးအငတ်မပြောက်လို့မှားဘယ်လိုမှတ်ကြမလဲဒါဖြင့်ဒကာဓမ္မတွေဘ누구ဖြင့်သုတ်တံပိုးလိုက်ရပါလေတေဇောမီးလောင်လို့ပေါ့ဗျာအိုအောင်လို့တေအောင်လို့တဲ့တေဇောရောက်တေတော့သေးမသွားကြဘူးလားခဏခဏကျတော့ဗရာဗုရာမှလည်းသေးတာပဲမှလည်းမှလည်းသေးတာပဲရမဆိုသေးကြတာအဲ့ဒီအသေးတွေသွားကြည့်တော့ ခြာလောင်မိုးသိတဲ့အငတ်ပြေပြီးသေးသွားတာလားငတ်ရနဲ့သေးသွားတာတကယ်တိုက်ဘယ်နဲ့ဆိုပါနောက်ကတကယ်ဓမ္မတွေအမသာတွေများတယ်အငတ်မသာတွေများရှင်းကြပါလားဘာမသာတွေခင်ဗျားတို့ဒီကားလဲဆက်နေချင်းသူအသေးစောသွားတာသနာတယ်ဥမာတကယ်တိုက်ကပေါ့လေနေမယ်ဆိုနေနိုင်သေးတယ် အသေးစောသွားတယ်မပြောကြပြောကြပါဘူးအင်းသူဘာနာနဲ့သေသွားသေချာတာကတော့ငတ်နာနဲ့သေချာတယ်ဒီပြန်အနာတွေပေါက်တာဆိုတာကတော့ဖြင့်တဲ့ဒကာဓမ္မတို့တလောက်မသေးချဘူးဗျသူမှသားခင်ရဲ့သားကိုခင်မှုတင်းတိမ်သေးသွားသလားငတ်သေးသွားသလားမပြေဘဲနဲ့သေးသွားဒါပြန်ငတ်သေးပေါ့သမီးခင်မှုကိုတင်းတိမ်သေးသွားတာလားတင်းမတိမ်ဘဲနဲ့သေးတယ် ဒါပြန်ဒီမသာဘာမသာခေါ်ကြရင်းလေးဘာမသာပါလိမ့်အငတ်မသာပဲဆိုတာပေါ်ကြဒါပြန်အငတ်မသာဆိုတာဒကာဓမ္မတွေလောဘတန်းလန်းနဲ့သေသွားတာဒကာကျော်ဘာတန်းလန်းနဲ့ဒါပြိတ္တာဘုံသွားရသေတိရှာမဲ့နဲ့ဘုရားကလေးအငတ်တန်းလန်းနဲ့သေတဲ့ပုဂ္ဂိုလ်ပြိတ္တာဘုံသွားกว่าရှင်းမလားရှင်းပါ ဒါဖြင့်လူတွေပါတွေရောဘုန်းကြီးတွေရောအငတ်မပြေဘဲနဲ့သေကြရင်ဘယ်သွားကြဒါကြောင့်ဘုရားသခင်ကိုရမေကြီးကလူပြင်းနှပ်ပြီးမြမပြေသွားတာကလက်သေးပေါ်မှာတင်းတဲ့မြေမုံလောက်ရှိတယ်သေလို့အငတ်မပြေဘဲနဲ့သေလို့သွားတဲ့ပြိတ္တာဘုံနဲ့ငရဲသွားတာက မြေကြီးမှာရှိတဲ့အမှုန့်နဲ့အမျှရှိတယ်မဟုတ်တယ်ဘူးလား တရားဓမ္မတွေဘယ်လိုသိမှကောင်းမယ်ဆိုတာရင်းမိကြဘယ်လိုသိမှကောင်းမယ်ငါပြောက်ပြီးသိမှကောင်းမယ်ဒါယနေ့ဒီတရားမှာဖြင့်သေသေးချာချာလည်းမှတ်ကြကြပါအငါပြောက်သေးလို့ရှိရင်ခင်ဗျားတို့ဒုက္ခခသိငြိမ့်တဲ့မောက္ခဆိုတဲ့နိဗ္ဗာန်သေသေးချာချာရောက်မယ်အငါပြောက်သေးတဲ့ပုဂ္ဂိုလ်မှရောက်အငါတန်လန်းနဲ့သိရင်မရောက်ပါဘူး ဒါဖြင့်အဲ့ဒီအငတ်တန်းနဲ့သေတဲ့ပုဂ္ဂိုလ်တွေဟူသွေးတဏမသေးပဲတဲ့တကားကျွေဒီတိုင်းသေသွားတဲ့ပုဂ္ဂိုလ်ဖြင့်တဲ့အငတ်နာနဲ့သေသွားတယ်ဆိုရကြလားဘာနာနဲ့သေသွားအငတ်နာနဲ့သေသွားတဲ့ပုဂ္ဂိုလ်ဒီပြိတ္တာနဲ့ငရဲသွားရှင်းမလားရှင်းပါဘယ်သွားရပြိတ္တာနဲ့အိုးဘာနာရောက်ဘာနာနဲ့သေသွားအငတ်နာ ရှင်းလားဗလားရှင်းပါတရားဓမ္မတွေဒီအငတ်နာဖြင့်ဘုန်းကြီးကပြောင်းလဲနှီးပေးပါမယ်အငတ်နာနဲ့လဲမသေးကြပါနဲ့သေလို့ရှိရင်လဲခင်ဗျားတို့လူပြင်းနတ်ပြင်းပြန်တက်တော်မှာမဟုတ်ဘူးဒိဋ္ဌာဘုံနဲ့ငရဲပဲလက်နေမှာသေကြတဲ့ကဲတခါကျွယ်ဘယ်လိုများသေခြင်းတို့လဲငတ်ပြောက်ပြီးသေခြင်းလဲ အေးနောက်ကတရားဓမ္မတွေဘယ်လိုများသိကြလျှောက်တဲ့အတိုင်းမှန်လို့ရှိရင်တော့ဖြင့်တရားဓမ္မတွေအငတ်ပြောက်တဲ့ဤပေးရမှာပဲရှင်းမလားလျှောက်တဲ့အတိုင်းမှန်ရင်ပါပါလိမ့်နင်းမို့လို့ရှိရင်ဖြင့်အိမ်မောနေပြီးဒီကရအထေရီစောင်းဝယ်နေလေအငတ်မပြောက်လို့မစွတ်တယ် ဝန်းထဲမှာရှိတဲ့တေဇောကလည်းတရားဓမ္မတို့ခမည်းတော်ကသာငတ်နေတယ်သူကအိုးအောင်လောင်ရဲ့သိအောင်ကောဒါဖြင့်ငတ်လဲငတ်မီးလောင်လဲခံရဆိုတော့တရားကျွယ်ဘယ်ဟာကြိုက်တယ်အငတ်ကိုကြိုက်သေးရဲ့မီးလောင်ခံရရတာဒါဖြင့်တရားဓမ္မတို့ ဒီခန္ဓာမရှိအောင်ဒီတဏှာမရှိအောင်လှုပ်ပါမှသာလေအငါလည်းပျောက်လို့မိလောင်တဲ့ခန္ဓာကိုယ်ကြီးဖြစ်မှလည်းပျောက်ဆုံးသွားမယ်ဆိုတာပေါ်သေးဘူးလားရှင်းကြပါလားဒါဖြင့်ဒကာရမတို့ဒီအခုခွန်ကြီးပြောတဲ့အလုပ်ကိုလုံးမရမလုပ်ရင်ကြက်ကြက်စဉ်းစားပါဒကာရမတို့အလွန်ရေးကြည့်လို့ပြောနေတယ်အခုမြို့ရဲရွာထဲမှာနေတာကိုယ့်အကိုထားမယ်ဒီအိမ်ကနေပြီးသွားဦးမှထမရဲ့လေ ပြောဥပထမရဲ့လေဆိုတော့ဘာသာတုံးကကြည့်ပြီးတော့သွားဥပထမရဲ့ဆိုလို့ရှိရင်လည်းငါ့လို့သွားတာရကြရှိတယ်လေကိုသွားမှပြီးမှာကိုပြောမှပြီးမှာဒီလိုဆရာဒီဘယ်တံပါလိမ့်ဒကာရမလဲအငတ်တံပဲဆိုတာသဘောကျအဲဒီတိုက်တရားလေးပြီးမှအငားလေးပါလေးထားပြီးငွေလေးဝင်ငွေလေးဖြစ်လာမှဆိုတာကဘာသာထွက်လာမှန်ပါ ငတ်တန်စားခြင်းနဲ့တန်ထွက်လာစားခြင်းနဲ့တန်ဟာဘာသာမလိုက်ငတ်လို့လာတဲ့အပန်းရင်းပြီလားမြို့သုံးတော့မသုံးမရစီနဲ့ဘုရားဟောပဲပြောပြရစီတော့ဒကာဓမ္မတို့မြို့သုံးကတော့ဒီသုံးမြို့သုံးလို့ဘယ်ခံနိုင်လိမ့်မလို့ဗျရင်းပြီလားမြို့သုံးတော့မသုံးမရစီနဲ့တဲ့ဘုရားဟောတဲ့သုံးနဲ့သုံးလိုက်တဲ့ခါကျတော့ဒကာဓမ္မတွေတဲ့အငတ်မပြေဘဲနဲ့သေတဲ့မသာသာများတယ်ဆိုတာရိပ်မိဗလား ဒါဖြင့်အဲ့ဒီမသာသေးသည်တရားဓမ္မတို့ဘယ်သွားကြလဲပြိတ္တာနဲ့ငရဲသွားတယ်ဆိုတော့ဘယ်ဒီကနေပြီးဒီကလာအမျှဝေးအင်းတပိတ်တော့ဒီကကြွယ်ရပါဘာဖြစ်လို့လုံးပြသူကဘာသေးသေးသွားတယ်ဩခင်ဗျားတို့ကအိန္ဒိယတို့တရုတ်ပြည်တို့ဆန်စပါမရှိတဲ့နေရာမှာငတ်လို့သေးတာတွေပြောကြ မပြောကြဘူးအဲ့ဒါကတခြားတဲ့ဒကာဓမ္မတွေကခမည်းတော်လောဘသားရှိရတန်လန်သမီးရှိရတန်လန်ပစ္စည်းရခြင်းရတန်လန်သာသမီတွေမစွန့်နိုင်ပဲနဲ့သေသွားတဲ့တန်လန်တိုက်တံမြေယာတွေမစွန့်နိုင်ပဲနဲ့သေသွားတဲ့တန်လန်ဟာသေသွားတဲ့ပုဂ္ဂိုလ်ဟာအငတ်ပြေသေးတာလားငတ်ရနဲ့သေသွားတာသဘောပါအဲဟိုအငတ်ကဒါတော့ကိစ္စမရှိဘူး သဘောကျဒီငတ်ကသာမဆိုးဘူးလားဟုတ်ပါဘူးခိုင်းဒါဖြင့်ဒကာရမတို့ဒီဥစ္စာကိုဆေးကုနိုင်ကုမကုနိုင်ရင်ဖြင့်ခမရတို့ဖရဒကာသေးလဲအငတ်သေးပဲကျောင်းဒကာသေးရောဓမ္မအောင်ဒကာတွေသေးဟောဘာဖြစ်လို့လို့တဏှာမချုပ်ဖဲနဲ့သေသောကြောင့်ရိမ့်မိလားဗါတဲ့ တဏှာမချုပ်ဘဲနဲ့သေလို့ရှိရင်ဖြင့်ဒကာဓမ္မတွေဘယ်လိုဆုံးမြတ်ချပါအသေပဲသေရမယ်ဆိုတော့ပေါ်လာသေးဘူးလားရှင်းကြပါလားဒါဖြင့်ဒီတဏှာပဲကလာတုံးမေးကြစို့ဒီတဏှာငတ်တဲ့တဏှာပဲတရားဓမ္မတို့ဒီတဏှာပဲကလာတုံးလို့မေးဖို့မလိုဘူးလားကဲတရားသိဒီတဏှာပဲကလာပါလိမ့်ထုံးစံတိုင်းတော့ဝေဒနာကလာတယ်ဖြေလိုက်မယ်ဒီနေ့တော့ကဒီကမလာရဘူး ဂိုင်းတရားဓမ္မတွေတရားနောက်ကမဲ့ကုန်မှာဆိုရတယ်။အိုသေးပဲကလာတယ်လို့ခန္ဓာ၅ပါးခန္ဓာ၅ပါးပဲကလာတဏှာကလာပြန်မဲတယ်အိုသေးပဲကလာတယ်ဒီခန္ဓာ၅ပါးကလာဒီခန္ဓာ၅ပါးပဲကလာတဏှာဆိုတာဘာဖြစ်တတ်တဲ့တရားပါလဲငတ်တတ်တဲ့တရားရှင်းမလားတရားဓမ္မတို့မရှိခင်တုန်းကလည်းငတ်နေတာပဲ ရှိပြန်တော့အင်းဒါဖြင့်ဒကာရမတို့ဒီကားလို့ရှင်ဘယ်တော့မြဒီငတ်ဒီစကမ်းတတ်ခဲ့တော့စကမ်းမတတ်တော့ဘူးဆိုတာသဘောကျဒါဖြင့်ဒကာကျွေးဘယ်နာကြောက်เสียကောင်းဆုံးသူအငတ်နာကြောက်เสียကောင်းဆုံးဆိုတာဒကာတိုက်ပေါ်ဗလားဘယ်နာကြောက်เสียကောင်းဆုံးလို့အငတ်နာဆိုတာလက်တယ်ရှာလိုက်တော့တဏှာပဲတယ်လူကျင်မှုတဏှာရှင်းမလား အငတ်နာတွေဘယ်လိုပါလဲဝိပဿနာနဲ့သွားကြကြတော့နော်အလုံးတရားနဲ့တခါကျွဲတော့သွားကြဆိုတော့သို့တော့သူလာတာသိမှသူ့ကိုဖြတ်မှာသူ့နေရာကလာတယ်မှမသိဘဲနဲ့ဖြတ်လို့တော်ပါကဲဒီပိယဤပံတာတဤပံဆိုရတဲ့တရားဓမ္မတွေရှင်းပြတော့မယ်တဲ့မနောလောကေပိယဤပံတာတဤပံအဋ္ဌေသာတနာတဲ့ဒီမနောဆိုတဲ့စိတ်ကြောင့် တဏှာလာတာသဘောကျစိတ်ကြောင့်သဘောကျဩတဏှာပဲကလာပါလိမ့်အဲ့ဒါကတတိပဌံပါဠိတော်ရပြီးသားပုဂ္ဂိုလ်များသိသဘောကျမနောလောကေပိယယိပံသာတယိပံဣသေသာတနာမလောကေလောကနဲ့မနောစိတ်သည်ပိယယိပံရှစ်တဲ့သဘောပဲတဲ့သာတယိပံသာရတဲ့သဘောပဲတဲ့နော် ဒီစိတ်ကိုတာယာနှစ်သက်တဲ့လောဘလာတယ်ဒါဖြင့်စိတ်ကြောင့်ဘာလာတော့ရှင်းမလားမနောလောကေပိယဤပန္တာတဤပံဣထေသာဒနာဥပ္ပဇ္ဇမာနာဥပ္ပဇ္ဇိနိဝိသမာနာနိဝိသရိလို့ပါဠိတော်မရှိဘူးလားရှိပါဘူးပေါ်ကြဗလားဒါဖြင့်စိတ်ကြောင့်ပါလာတော့လာပါဦးနဲ့တရားဓမ္မတို့သကုတံဘတ်တဇဝေဒနာလောကေ မနောတံဖတ်တဇာဝေဒနာလောကေပိယိပံတတိုက်ပံဝေဒနာကြောင့်လေတဏှာလာတယ်ကွာစိတ်ကြောင့်လေဝေဒနာကြောင့်ရှင်းမလားကောင်းနေတဲ့ဒါဖြင့်ဒကာရမတို့စိတ်ကြောင့်လဲပါလာတော့ဝေဒနာကြောင့်လဲပေါ်ကြဗလားစိတ်ကြောင့်ဝေဒနာကြောင့် ဒါကွက်ပြီးဒီကလာဒကာရမတွေလိုချင်တာလေးတင်ဟောလိုက်ပါတယ်သူပါဠိတော်အများကြီးပါပဲတို့တော့ဒါရှုလိုက်လို့ရှိရင်ဒကာကျွဲကိစ္စပြီးပါတယ်ဒါကြောင့်ဘုန်းကြီးတို့ဒကာရမတွေတရားကိုရှည်ရှည်မဟောပါဘူးလူရင်းလေးတင်ဟောတယ်ဆိုတာမှတ်ရမယ်အဘဲကလာပါလိမ့်ဒကာကျွဲတို့တဏှိဒီနာဘဲကလာပါလိမ့်ဩစိတ်ကိုตายရတာနဲ့လေ ဝေဒနာကိုတာရရနဲ့ဒါဖြင့်စိတ်ကြီးတဏှာဖြစ်ခြင်းအကြောင်းဝေဒနာသည်တဏှာဖြစ်ခြင်းအကြောင်းဘယ်လိုမှဖြစ်ကြုံလို့မေးဖို့မလိုဘူးလားထိုကဲ့သို့လိုတဲ့ခါကျတော့ဒကာရမတွေမှတ်เสียကသူ့ကိုตายရရင်ဒီတဏှာလာတာဝေဒနာကိုตายရရင်ဒါဖြင့်ပါဠိတော်နဲ့ကြိုက်ပါ မနောလောကေပိယဣဗံသာတဣဗံအဋ္ဌေသာတနာရှင်းမလားဝေဒနာလောကေပိယဣဗံသာတဣဗံအဋ္ဌေသာတနာဝေဒနာကြောင့်ပါလာတယ်စိတ်ကြောင့်ရှင်းမလားအဲ့ဒီတော့ဟိုးတဲ့ဒီတဏှာတွေကားလို့ဆိုရင်သူတို့ကြောင့်လာတာကွာတဲ့စိတ်တို့ဝေဒနာတို့ကြောင့်လာတာဆိုတာတရားဓမ္မတွေရိပ်မိဗလားရိပ်မိပါဘူး။ဂိုင်းတရားဓမ္မတွေခொနည်းကတရားနာလာတာကသံဝေကစခန်း အခုဟာကအိုသေးလွတ်တဲ့စကံပြမှာသဘောကျဘာလွတ်တဲ့စကံမှာအိုသေးလွတ်တဲ့စကံကိုပြမယ်လောကကြီးမှာရောက်เสียကောင်းတာကဒီဘဝမှာလဲတခါကြွယ်ပဲကြီးကြီးအာဥလာဘူးပဲကြီးကြီးကျုပ်အိုလာပြီအိုရင်တော့ကျုပ်ခဲအောင်ပါပဲဒီသားနဲ့ဒီသမီးနဲ့ထော်လောကန်းလာနေနဲ့ခဲအောင်ပါပဲဆိုပြီးအိုမှာကြောက်နေတောက်ပါ သူတို့နဲ့အိုပြီးသူတို့ကြားရမြသေးရမှာကြောက်ရှာကောင်းလိုက်တာဗျာမှန်ပါပါလူကြအောင်မှနဲ့ရက်ကြအောင်မှနဲ့အဝေမကြီးကြအောင်မှနဲ့ချုပ်ပြန်လန့်ပါဗျာကြောက်ပါဗျာအိုရမှနဲ့သေးရမှာတော့သိကြောက်တာပဲမပြောကြအဲ့ဒါမကြောက်ပါနဲ့လို့ဆရာဘုန်းကြီးကသတိပေးလိုက်တယ်ဒီတဏှာမလာရင် မကြောက်ပါနဲ့ဒီတဏှာလာရင်တော့ဖြင့်ဒီအိုသေးလာမှာပဲဒီတဏှာမလာရင်ဒီခန္ဓာရောလာအောင်မလားဒီအိုသေးရော ဒါဖြင့်ဒီတဏဘယ်ကလာကြုံတနည်းပေါ်ပလားဒီတဏဘယ်ကလာပါလိမ့်တနည်းအဲ့တော့ဝိပဿနာရှုရမှာတကသက်ရခမည်းတော်ဒီထဲမှာတဲ့ဒီခန္ဓာရတာရဲ့ဒီအိုသေးကြီးနဲ့အတူတူနေရတာရဲ့တရားဓမ္မတို့ဘယ်နဲ့ကြောင့်နေရတာတုံးလို့မေးတဲ့အခါဒီတဏှာကြောင့် ဒီတဏှာကဘယ်နဲ့ရောက်ကျွတ်တော်ကဏံရောက်လာရသရုံးမဲဖို့မလိုဘူးလားဒီအငတ်နာကြီးကျွတ်တော်ကဏံဘယ်နဲ့ရောက်ရောက်လာရသရုံးမဲဖို့မလိုဘူးလားအိုးကျွတ်တော်ကမှားလို့ဟောဒီကိုယ်စိတ်ပေါ့ဗျာဝိမိကဏံစားခြင်းနဲ့စိတ်တောက်ခြင်းနဲ့စိတ်အိတ်ခြင်းနဲ့စိတ်တွေမရှိဘူးလားအဲ့ဒီစိတ်မိမိတဏ္ဍာမှာတခါတည်းများစိတ်ကူးလေးတစ်ခု ကူးလိုက်တယ်အမှန်ဆက်ကံစိတ်ကူးလိုက်တယ်အဲရောင်းပေါက်စိတ်ကူးလိုက်တယ်ဝဲဆိုတဲ့အိဗယ်ပါမပါကောင်းပြီအဲ့ဒီစိတ်ကလေးကိုခမရတို့အနိစ္စလို့လည်းမရှိဘူးဒုက္ခလို့အနတ္တလို့ကောင်းပြီတဲ့အနိစ္စဒုက္ခအနတ္တတခုမှမရှိတဲ့အတွက်ตายရတဲ့လောဘလားဒီလောဘလားလို့ဒီခန္ဓာ၅ပါးပေါ်ဒီခန္ဓာ၅ပါးပေါ်လို့ဒီဥသေးရရင်မေဗလား ဒါပြန်ဒီစိတ်ကိုဘာမရှုမိလို့ပါလိမ့်မရှုမိတော့ဘာလာတော့တဏှာလာတော့တဏှာကဘာဖြစ်စေတော့ခန္ဓာ၅ပါးရှိတော့ဘာပါလာရိပ်မိဗလားအဲအမှန်တန်ရေးကြည့်ပါလားဆိုတာပေါ်လာခိုင်းဒါဖြင့်လက်တယ်တွေ့ပြီဒါကိုမကြောက်နဲ့ဒါကိုမကြောက်နဲ့ဒါပေါ်မှာကိုကြောက်ဘာကြောက်ရမလဲ အားလုံးတရားဓမ္မတွေဘာပုံမှာရောက်အောင်ပါလိမ့်အေးတဏှာပေါ်မှာကြောက်ရတယ်ဆိုတာတကားကြွသေးကြပါလားကောင်းပြီဒီတဏှာပဲကလာကြုံဆိုတော့စိတ်ကြောင်လာသည်တနည်းတော်သဘောပါပြီနော်အလုတ်ပါလာပြီဒကာရမတို့ဖြတ်လန်းပါလာပြီဆိုတာဒကာတိုက်ရိမ့်ပြီဗလားဖြတ်လန်းပေါ်လာပြီဆိုတာရိမ့်ပြီဗလားကောင်းပြီဒါဖြင့် ဒီစိတ်ကိုကိုယ်တဏ္ဏဖြစ်တဲ့စားရင်တဲ့စိတ်ကလေးပေါ်လာတယ်ရှိမရှိတွေးရှိသေးရဲ့ရှိပါဘူးတွေးတဲ့စိတ်သာရှိတယ်စားရင်တဲ့စိတ်မရှိဘူးရှိပါဘူးဒါဖြင့်မရှိတာပါခေါ်မယ်အင်းသိတာကအဲ့တော့ဒီနေရာမှာတဏှာနေရာမှာဒီမက်ကင်၅ပါးလားမက်ကင်ဘယ်နှပါးလားပါလိမ့်မက်ကင်၅ပါးလားလေဆိုတော့ဒီ၅ပါးလားတဲ့ဒီတဏှာလာခွင့်မရဘူး ဒီတဏှာကမလာဘဲနဲ့ဒီခန္ဓာကဒီဥသေးကဩဒါဖြင့်ဒီမဲ့လာဖို့အရေးကြီးဘာအရေးကြီးပါလဲမဲ့လာဖို့အရေးကြီးတယ်ဆိုတော့ပေါ်ရဒါလာအောင်မလုပ်လို့ရှိရင်ဒီမဲ့မလာရင်သူ့ကိုตายရတဲ့တဏှာလာမယ်တဏှာလာရင်တဏှာကခန္ဓာဖြစ်အောင်လုပ်မယ်ခန္ဓာဖြစ်အောင်လုပ်လို့ရှိရင်ဩသေးပါလားမပါဘူးလားဒါဖြင့်တရားဓမ္မတို့ စိတ်ကိုဘာလုပ်ရမလဲဝေဒနာကိုဖြစ်ဖြစ်ရှုလိုက်တော့ကိုဒါကမက်ဖြစ်လာဒါဖြင့်ဒါကကိုယ်စိတ်ဒါကရှုပေးသဘောကျကိုယ်စိတ်ကလေးကတင့်နံပါတ်စိတ်ကိုတင့်နံပါတ်နဲ့ရှုသဘောကျတင့်နံပါတ်စိတ်ကိုတင့်နံပါတ်ဝေဒနာကိုတင့်နံပါတ် တင်းနံပါတ်နဲ့ရှုလိုက်တော့ဘာဖြစ်သွားသလုံးလို့မေခွန်းထုတ်ဖို့မလိုဘူးလားတင်းနံပါတ်ကနေစာတင်းနံပါတ်ကတင်းနံပါတ်ကနှစ်နံပါတ်ကမက်ကဆိုတော့အရင်လုံးကတော့ဒီနေရာမှာတဏှာလာတယ်အခုတော့တဏှာကချုပ်တဏှာချုပ်တော့ခန္ဓာချုပ်လာသေးလားခန္ဓာချုပ်တော့ဥသေးရောအော်မက်လာလို့ရှိရင်တဏှာလည်းချုပ်တယ်ခန္ဓာလည်းချုပ်တယ်ဥသေးရောချုပ် ဒါဖြင့်ဒကာဓမ္မတို့ဒီဩဒီမက်လာရင်အငတ်ပြောက်တယ်ရိမ့်မိဗလားဘယ်နဲ့ဆိုကြမလဲဒကာသိပါတဲ့နောက်ကဒကာဓမ္မတွေပါတယ်တော့အဲ့တော့ခမည်းတော်ကလောက်ပါလောက်ပါ ကိုယ်စိတ်ကိုရှူစမ်းပါကိုယ်စိတ်ကိုရှူစမ်းပါလို့ဆရာဘုန်းကြီးကနေတိုင်းသတိမပေးဘူးလား ခမည်းတော်ကမရှုမိဘူးဆိုတော့ငတ်နေရတာကျေနပ်လို့ဘယ်နဲ့ဆိုရမရှုပြီဘူးဖေရမရှုပြီဘူးဗျတပည့်တော်မတော်လှုပ်တဲ့ကရှုပ်လွန်းလို့ဘာရှုပ်နေတော့အငှားရှုပ်နေတာရင်းနေမလားဘာရှုပ်နေဖြစ်မှဖြစ်ရတယ်ကျက်တယ်မရှိတဲ့အလုပ်ရှုပ်နေတခါကျဘာလုံးများရှုပ်နေ ညမှနည်းနည်းရှုနိုင်တယ်ဗျနေ့ဆိုတော့မအားဘူးဗျအမှန်တကယ်တိုက်တုကပေါ့လေဗျတရားဓမ္မတွေနေ့တော့မအားဘူးဗျညကြမှာပဲနည်းနည်းလေးသတိထားရဟာနေ့ဘာဖြစ်နေတော့အငတ်နာပေါက်နေလို့ရိပ်မိဗလားဘယ်နဲ့ဆိုကြညကြတော့ဘယ်နဲ့ရောက်နေနေချင်းရှုပါရှုပါလိမ့်မလို့ဆိုတော့အငတ်နာနည်းနည်းသိမ့်လို့ ရိပ်ပြီဗလားအဲ့ဒါခင်ဗျားတို့အာရုံဒကာဓမ္မတွေဘုန်းကြီးကသတိပေးရမအားလို့ဆိုတာဟာဘာနာပေါက်တာတော့နောက်မအားလို့မသုံးကြနဲ့နော်မအားလို့ဆိုတာခင်ဗျားတို့လောကီအလိုတော့ဓာတ်ထောင်လို့ကောင်းတယ်ဒကာဓမ္မတို့နေ့လေတော့မအားဘူးဗျာတပည့်တော်မတို့တဲရှုပ်တယ်တပည့်တော်တို့တဲရှုပ်တယ်ဆိုဒကာကျွယ်ဘာနောက်ကဒကာဓမ္မတွေဘယ်နဲ့ဖြစ်ရအဲ့တော့ မအားဘူးမအားဘူးမအားဘူးမအားဘူးဆိုတိုင်းဆိုတိုင်းပါတော့အငတ်နာဆိုတာကဟိုလူနဲ့လည်းတွေ့ကျင်တဲ့လောဘကရှိဟိုလူနဲ့ပြောကျင်တဲ့လောဘကဟိုလူထံကရကျင်တဲ့ပစ္စည်းကောဟိုလူထံပေးကျင်တဲ့ခင်လို့ပေးကျင်တဲ့ပစ္စည်းကောအဲ့ဒါတွေမအားတာဘူးရှင်းမလားဘာကြောင့်မအားတာပါလဲဂုံဂုံယူစရာလားတရားဓမ္မတို့ဟုတ်ပါဘူး သို့တော်ခင်ဗျားတို့ယင်ကတော့လိုက်လိုက်ဖို့ရဥမာတကားကျွဲကမအားလို့ကျုပ်ဖြင့်ညပဲဆရာဘုန်းကြီးစကားလိုက်နာနိုင်တယ်နေ့တော့ကျုပ်ကမလိုက်နာနိုင်ဘူးတကားတိုက်ကဖြစ်စေဥလာဘူးကဖြစ်စေပေါ့ဗျာဟုတ်ပေလိမ့်မယ်အမဖေးကညာပေးလိုက်တယ်သူကလည်းအငှကိုဗျဟိုကညာပေးတဲ့လူကရောအင်းဒီကလည်းကျွတ်တို့လူသားဆိုတော့ဒီလိုပေါ့ဗျာအမဒီကလည်းအငှသမားကြီးလိုက်တယ်ရိမ့်နေမလား အဲ့တော့ခင်ဗျားတို့ရင်ကြရနှကမ်းမဲ့ခြင်းမိမုတ်နေတော့ဘယ်ပြီးတောက်တော့လုံးများကဲရှိသေးရဲ့လားဒါဖြင့်ခင်ဗျားတို့ရင်လဲရှင်းပြီးဒီကာလကကျွယ်နားထောင်တော့ဥမာဓမ္မမိတ်ဆွေတွေကနေ့လည်များလုံနိုင်သေးလားဗျဥပဒနာလုံးဥမာမေးလိုက်မေးလိုက်တော့ဒီကာကျွယ်ကနေလေတော့ဗျာကိစ္စတွေကများလွန်းလို့မလုံနိုင်ပါဘူး မလုံနိုင်ရင်ဟိုလူကမတော်ဘူးလို့ပြောလို့ရှိရင်ဖြင့်ဒီလူပွားလာပြောတယ်လေများထင်ဦးမှာလားထင်ပါဘူးနောက်မထင်နဲ့တော့နောက်ထင်လို့ရှိရင် မဖြစ်ဘူးဘယ်အငတ်နာပေါက်နေလို့ခင်ဗျားဆာအငတ်နာများလွန်းတယ်လို့ပြောတဲ့ဥစ္စာကို အနာရီများလွန်းတာကို तू ကအနာရီများတာရှိကျင်တာလားမရှိကျင်တာမရှိကျင်လို့ပြောတာကိုအနာများတာကိုကရှိကျင် तू ကြည့်တာကိုခြေနှက်တဲ့သဘောမရောက်ဘူးလား ဒါကြောင့်ဟုတ်ပေလိမ့်မယ်လို့လိုက်တဲ့ပုဂ္ဂိုလ်ကခင်ဗျားတို့အကြီးဆုံးရန်သူလို့မှားဘယ်လိုမှတ်ကြမလဲဟုတ်ပေလိမ့်မယ်အလောက်ကလည်းများပြီတကူဟုတ်တတိသားမီတွေနဲ့ရကန်တွေနဲ့အယောင်နဲ့အဝဲနဲ့ဆိုတော့ဒါဖြင့်ဒကာဓမ္မတို့သည်မအားဆိုတဲ့တလုံးဤလက်တယ်တွေ့ဗလားအငတ်နာပေါက်လို့ရင်းနေဗလားမအားဆိုတဲ့တရားဤလက်တယ် အငတ်နာပေါက်လို့ဝိပဿနာလို့မလုပ်ဖြစ်တာရှင်းမလားဘယ်နဲ့ကြောင့်ဝိပဿနာလို့မလုပ်ဖြစ်ပါလိမ့်အငတ်နာပေါက်လို့မလုပ်ဖြစ်တာဆိုတာရှင်းနာဗလားဒါဖြင့်ဒကာရမတို့မအားဘူးဆိုတဲ့မြို့သုံးတွေကိုဘုန်းကြီးများကဖြင့်ဖြုတ်စေခြင်းပါလေဒကာကျော်ပါတဲ့ ဒီဟာတွေတွေ့တာတဲ့အတွက်အငတ်နာမပေါက်ဘူးလားအငတ်နာပေါက်တော့ဒီခန္ဓာမရဘူးခန္ဓာရရင်အိုသေးရောဒါဖြင့်ခမည်းသေပေတော့တခါတိုက်သေးပေတော့အငတ်နာသာပေါက်ရင်တော့ဖြင့်နောက်ထပ်လည်းသေပေတော့မဆုံးနိုင်ဘူးလားဒါဖြင့်ဒကာရမတို့ဒီအမတန်ဆိုးရတဲ့အဓိပ္ပာယ်မရောက်ဘူးလားဒါဖြင့်မအားလို့မအားလို့မလတ်လို့ကိစ္စတွေကများလုံးလို့တခါတိုက်သုံးကျင်သေးလား သုံးကျင်လဲခမရတို့ရင်လက်တို့သုံးဘုန်းကြီးကြအောင်မသုံးနဲ့ရင်းနေကလားခမရတို့ရင်လက်တို့သုံးပါဘုန်းကြီးကြအောင်သုံးလို့ရှင်တို့ဖြင့်ငါပြဿနာထားရတယ်လို့ဆိုမှာကွာအဲ့တော့ကျွတ်တို့ရင်တိုးတိုးတိတ်တိတ်ပေါ့ဗျာဒီဒိဋ္ဌိကမရောက်ဘူးလားအေးတကယ်တည်းရင်းနေကလားကြည့်လေပါဠိတော်ကြည့်ပါတရားဓမ္မတို့ဒီဟာဖြစ်ပြန်မရှိတာခန္ဓာလိုက်ဥဒေလာ ရိမ့်မိဗလားဒါဖြင့်ဒီဟာဖြစ်ပြမရှိလို့ရှင်းဖြင့်ခမည်းတော်အတွက်ကဖြင့်အငတ်လည်းပျောက်เสียမမြင်ဘူးခန္ဓာရောအိုသေးရောလွတ်เสียမြင်လေလားဒါဖြင့်ဒကာရမတို့ဘာပဲအကုရမလို့ဆိုတော့ဒီအငတ်ပြောက်စိတ်လာရင်ဘာလို့อ่ะဝေဒနာလာရင်ဒါဖြင့်သူတို့ကဖြစ်ပြဖြစ်တော့သူတို့ကဘာဖြစ်မဖြစ်တော့ဒီအငတ်ပဲနဲ့လေ အငတ်ပြောက်ကလေးကတဏှာပြောက်ကလေးကခန္ဓာလာအောင်လားခန္ဓာမလာရင်ဥသေးရောပေါ်ဗလားဒါဖြင့်ဒကာသက်ကြီးအမတန်ရေးမကြည့်ဘူးလားဒါဖြင့်ဒကာဓမ္မတို့ရေတောက်တာဘယ်နဲ့ကြောင့်တောက်ကြပါလိမ့်မလို့လို့မေးလို့ရှိရင်ဘယ်နဲ့ဖြေကြပါအငတ်ပြောက်ခြင်းလို့သဘောကျမတော့ဝဲနေတော့ဘာဖြစ်ဒါဖြင့်အငတ်ပြောက်တဲ့ဥစ္စာမကောင်းဘူးလားကောင်းပါဘူး ရေတောက်တိုင်းရေတောက်တိုင်းတရားဓမ္မတွေဒီဘယ်ကျိုးငါတောက်ပါလိမ့်ငါပြေအောင်လို့တောက်တယ်ငါပြောက်အောင်လို့တောက်တယ်မဆိုးနိုင်ဘူးလားအဲ့တော့အငတ်ပြောက်တာကိုလူတိုင်းမကြိုက်ဘူးလားဒီမှာလဲတရားဓမ္မတို့အငတ်ပြောက်ခြင်းလို့ရှိရင်ဖြင့်ကိုယ်စိတ်ကိုဘာလို့อ่ะဖြစ်ပြီးပြတ်တာပဲလို့ရှုပါကိုယ်စိတ်ကိုထမင်းစားခြင်းလဲစိတ်ကလေးရှိသေးထမင်းမအိတ်ခြင်းလဲစိတ်ကလေးဟာပြန်တွေးတဲ့ချိန်မှာ အဲသွားခြင်းတဲ့စိတ်ကလေးကပြန်တွေးတဲ့အချိန်မှာမရှိပါဘူးအဲ့ဒီကဲတော့ကိုယ်စိတ်ကိုကိုမရှိတာကိုသိအောင်လုပ်နေပါဒါပြန်မရှိတာကအိဋ္ဌာသိတာကမဖြစ်သေးဘူးလားမက်ကလာရင်ဘ누구ပြောက်သွားတာအငတ်တဏပြောက်အငတ်တဏပြောက်ရင်ဘ누구ပြောက်သေးတယ်ဥပရိဆိုတဲ့ခန္ဓာ၅ပါးပြောက်ဘူးလားခန္ဓာ၅ပါးပြောက်ရင်ဘာတော့ခန္ဓာရှိမှအုတ်သေးလားမှာကိုယ် ခန္ဓာမရှိရင်ဟိုသေးလားသေးဒါဖြင့်ဒကာရမတို့အငတ်ပြောက်ပြီးသေးရလို့ရှိရင်ဖြင့်ခန္ဓာ၅ပါးဆိုတဲ့ဇာတိရောလာသေးရဲ့လားအိုသေးဆိုတဲ့ဇရာမရဏရောဒါဖြင့်ဒကာရမတို့အိုသေးကြောက်တဲ့ပုဂ္ဂိုလ်လည်းအငတ်ပြောက်အောင်လို့ရှင်းမလားအိုသေးကြောက်တဲ့ပုဂ္ဂိုလ်လေးငါပြောက်အောင်လုပ်ဖို့မသိဘူးလားရှင်းကြပါလား ဒါဖြင့်ဝေဒနာပေါ်လို့ရှိရင်လည်းဘာလုပ်ရမလဲဖြစ်ပြဘာနဲ့ရှုမလဲသဘောကျလားသူကဘာလုပ်ဝေဒနာကဘာလုပ်ဝေဒနာကဖြစ်ပြသဘောကျရှုတာကသေတာကဘယ်သူကလဲတဏမသေးဘူးလားတဏသေးတော့တဏနောက်ကဘယ်သူလိုက်သေးတော့ခန္ဓာ၅ပါးသေးတော့ခန္ဓာ၅ပါးနောက်ကဘယ်သူလိုက်သေးတော့ အိုသေးလာသေးရဲ့ဒီကဲတော့အိုသေးမလားတော့ဒီတရားတွေကားလို့ဆင်ဖြင့်အငတ်လဲပြောက်တဲ့တရားခန္ဓာရောအိုသေးရောဒါဖြင့်ဒီတိုင်းဟာတရားဓမ္မတွေချမ်းသာခြင်းဒီလိုလို့ရရှင်းဥစွာပြစ္ဆုတ်ပန်ချမ်းသာကအငတ်ပြောက်တဲ့ချမ်းသာရမရပါဘူးလားပြစ္ဆုတ်ပန်ချမ်းသာကဘာရမလဲအငတ်ပြောက်သေးရင်ဘာပြောက်မလဲခန္ဓာ၅ပါးပြောက်မယ်ဆိုတာပေါ်ဗလား ခန္ဓာ၅ပါးပျောက်ကင်းဘာပျောက်မလဲသဘောကျဒါဖြင့်ပြန်လှည့်ရှာတရားဓမ္မတို့ဥသေးဘယ်ကလာသလုံးခန္ဓာ၅ပါးဘယ်ကလာသလုံးတဏှာဘယ်ကလာသလုံးစိတ်နဲ့ဝေဒနာကလာရှင်းမလားတဏှာဘယ်ကလာသလုံးကောင်းပြီဒါဖြင့်စိတ်နဲ့ဝေဒနာကိုစိတ်ဝေဒနာတိုင်းထားရင်တဏှာလာမယ်စိတ်ဝေဒနာကိုဖြစ်ပြရှုလိုက်ရင်မက်ပေါ်မလာဘူးလား ဒါဖြင့်ဒကာတော်စိတ်ကိုဖြစ်ပြရှုဝေဒနာကိုဖြစ်ပြရှုလိုက်တော့ဘာဖြစ်လားမဖြစ်လာတော့တဏှာပဲနေတဏှာသေးတော့ခန္ဓာကခန္ဓာသေးတော့ဥသေးကဒကာတော်မတွေလာသေးရဲ့အင်းဒါဖြင့်အမှန်တရားကြတယ်လို့ပါလားဒါဖြင့်နိဗ္ဗာန်ဆိုတာဘယ်ဟာတုံးနိဗ္ဗာန်ဆိုတာဘယ်ဟာတုံးလို့မေးဖို့မလိုဘူးလား ကောင်းပြီနိဗ္ဗာန်နှမျိုးရှိမှန်ပါပါဒီဘက်ကနိဗ္ဗာန်တစ်မျိုးဒီဘက်ကနိဗ္ဗာန်တစ်မျိုးသဘောကျနိဗ္ဗာန်ပဲတစ်မျိုးရှိပါလိမ့်ဒီဘက်ကခန္ဓာရှိရနဲ့ခမည်းတော်အခုလူဖြစ်ရနဲ့နိဗ္ဗာန်မြင်ရမယ်တစ်မျိုးသေမှရမယ်နိဗ္ဗာန်တစ်မျိုးတို့တော့အခုအသက်ရှင်တုန်းကမြင်ထားရတဲ့နိဗ္ဗာန်ရမှသာကောင်းသဘောကျလားဒါဖြင့်နိဗ္ဗာန်ဒီ ဒကာဓမ္မတို့မသေးခင်ကမြင်ရအောင်လုပ်ထားပါဗါတဲ့နိဗ္ဗာန်ဘယ်လိုလောက်ရမှာတော့ဒကာဓမ္မတို့အားလုံးမှတ်စမ်းပါဒကာဓမ္မတို့ဒီရေးကကြီးလာပြီနိဗ္ဗာန်ပဲအချိန်ကမြင်ထားရမှာပါလေမသေးခင်ကမြင်ထားရမယ် gain ဒကာတိုက်တို့ကဖြစ်စေဒကာကျွဲတို့ကဖြစ်စေ ရှေ့ကစိတ်ကလေးဖြစ်စီရှုပေါ့ဗျာဖြစ်ပြဖြစ်ပြဖြစ်ပြဆိုတော့ဒီကနေပြီးအော်ဖြစ်ပြီးပြက်ပြီးဖြစ်ပြီးပြက်ပြီးလို့ဒီကသိသိပေးရမက်ကသိသိပေးရနောက်စိတ်ကသိသိပေးရမယ်ရှေ့ကဘာလို့ရှေ့ကဖြစ်ပြကိုနောက်ကဖြစ်တယ်ပြက်တယ်လို့သိသိပေးနေမသိရဘူးအဲ့ဒီကဲလို့သိတဲ့ခါကျတော့ဩမိမိစိတ်မြဲတယ်ခိုင်တယ်လို့ယူသေးရဲ့အင်းနှိစ္စပဲလို့မယူဘူးလား ဒါဖြင့်ဒီကအနိစ္စဖြင့်ဒီကပါတဲ့ဒီလိုရှုလိုက်ပါတဲ့နောက်ကြလာတော့တရားဓမ္မတွေဒီစိတ်ကလေးကဖြစ်ပျက်ကရက်ကလားမရက်တော့ကြည်နေတဲ့ပုဂ္ဂိုလ်ကမုန်းလာလေကြည်ပါများတော့ဘာဖြစ်လားအင်းဘာနဲ့ကြောင့်မုန်းတော့လေဖြစ်ပျက်ကြီးကြီးနေရတော့မုန်းပေဘူးလားဒါဖြင့်မုန်းတဲ့ကြံကလည်းဘာမြင်ပါလိမ့်မလို့မေးရှင်းမလားဘာမြင်တော့ မုန်းတဲ့ညာလည်းဖြစ်ပြမြင်တာပဲမမုန်းတဲ့ညာကရောမုန်းတဲ့ညာကရောဒါဖြင့်ဖြစ်ပြမြင်တာရဲ့တူတူပဲမုန်းတာနဲ့မမုန်းတာပဲကွာတယ်ဒီညာကဒီညာကဒီညာဒီပထမဖြစ်ပြကိုမြင်တယ်နောက်တော့ဒီညာဒီဘာဖြစ်လာဖြစ်ပြကိုမုန်းတဲ့ညာဖြစ်လာဒါဖြင့်ရှေ့တိုင်းကဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြနဲ့ဒီနောက်ကကြည့်ကြည့်ပေးပေါ့ဗျာကြည့်ကြည့်ကြည့်ကြည့်ပေးတဲ့ခါကျတော့ဒကာဓမ္မတွေဒီဖြစ်ပြကလေးက တခါတည်းပျောက်ထွက်သွားမပြတော့မပြတော့ဒီနေရာရှင်းမနေပြီဘူးလားအဲ့ဒါနိဗ္ဗာန်ပဲသဘောကျပထမဆုံးကဖြစ်ပြတယ်မြင်တယ်မဟုတ်လားနောက်ဒုတိယဖြစ်ပြမုံဘူးလားနောက်ကြတာဖြစ်ပြတွေ့သေးရဲ့မတွေ့တာဘာခေါ်ရဒါကခင်ဗျားတို့ရှုနေရမှတည်းနဲ့မြင်နေရအော်ဒီနေရာဒီကားလို့ရှင် ဖြစ်မှုပြက်မှုမရှိဘူးမွေးမှုတည်မှုမရှိဘူး သဘောကျငကိုယ်တော့ကတော့ပြေးလိုက်ပြေးလိုက်ပြေးလိုက်ပြေးလိုက်ဆိုတော့မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်မမြင်ရဘူးလားမွေးလိုက်သေးလိုက်မွေးလိုက်သေးလိုက်ဒီနောက်ကျတော့ရှုပါများတော့မြင်ရသေးရဲ့လားမမြင်ရတော့ကိုယ်အသေးကိုတွေ့ရသေးရဲ့လားဒါဖြင့်ကိုမသေးတဲ့နေရာကိုတွေ့ရှင်းမလားဘာတွေ့ပါလိမ့်ဒါဖြင့်ကိုမသေးတဲ့နေရာဘာခေါ်မယ်တွေ့ရတာဘာခေါ်မယ်မဉဏ်လို့ခေါ်မယ်ကိုမသေးတဲ့နေရာကမဉဏ် ကိုမသေးတဲ့နေရာနော်ငကောကကိုသေးကိုကြည့်နေတာရှင်းမလားငကောကဗါလဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတော့ဘာကြည့်နေအဲ့ဒါကိုသေးကိုကြည့်မှလည်းကိုသေးကိုမုန်းလားကိုသေးတွေဆုံးမသွားဘူးလားအဲ့ဒီဆုံးတာမြင်ရတာဒီဘုရုနိဗ္ဗာန်မလိုက်ကိုနိဗ္ဗာန်ပဲလို့မဆိုနိုင်ဘူးလားဒါဖြင့်မသေးခင်ကမြင်ရတဲ့နိဗ္ဗာန်ဒါမသေးခင်ရထားတဲ့မဉ္ဇဏ် ဒီကဘာပါလိမ့်မသေးခင်မြင်ရတဲ့နိဗ္ဗာန်ဒါကသဘောကျကိုယ်သေးတယ်မရှိတာကကိုယ်သေးမရှိတာကနိဗ္ဗာန်ကိုယ်သေးမရှိတာကိုယ်သိတာကအော်နိဗ္ဗာန်ဆိုတာဒကာဓမ္မတို့တခြားလားမှတ်နေတယ်ကိုယ်သေးမရှိတာကိုမြင်ရတာနိဗ္ဗာန်ပဲရှင်းမလားဘယ်လိုဆိုကြမလဲ ကိုယ်အသေးမရှိရကိုမြင်ရတာပါခေါ်မယ်ကိုမြင်ရတဲ့ဉာဏ်ကလေးကဘာဉာဏ်ခေါ်မယ်ကိုယ်အသေးမရှိတဲ့နေရာကကိုမြင်ရတာကကိုယ်အသေးမရှိတဲ့နေရာကကိုမြင်ရတာကဟောတကကြွယ်ဘယ်လောက်နေရာကြဒါကခန္ဓာရှိတော့မြင်ရခြင်းကြောင့်သောက်ပါရိသေသနိဗ္ဗာန်အဲ့ဒီနိဗ္ဗာန်မြင်လို့ရှိရင်ဒီကတဏှာကချုပ်ဒီမဲ့လာနေတဲ့ကတဏှာရှိသေးရဲ့မရှိပါဘူးသဘောကျ ဒါဖြင့်ဒီတဏှာမရှိတော့ဒီမဲ့ရတဲ့ပုဂ္ဂိုလ်ကသေရောသေတော့တဏှာမှမရှိဘဲနဲ့ဒီနောက်ခန္ဓာဆိုတဲ့ခန္ဓာ၅ပါးလာအောင်လားနောက်ဥသေးရောမလာလို့ရှိရင်ဒါခန္ဓာသေမှရမယ်နိဗ္ဗာန်ဒီဘက်ကဗာနိဗ္ဗာန်နဲ့ဒီဘက်ကမသေးခင်ရတဲ့နိဗ္ဗာန်ဒီဘက်ကသေပြီးမှရတဲ့နိဗ္ဗာန်မသေးခင်ရတဲ့နိဗ္ဗာန်နှစ်ခုကွဲပါလားဒါဖြင့်သာဥပါရိသေသနိဗ္ဗာန်ဆိုတာဒီဘက်က အနုပါရိသေတာနိဗ္ဗာန်ဆိုတာကသေပြီးမှရတဲ့နိဗ္ဗာန်ဆိုတာရှင်းမလားဒါဖြင့်ဒကာရမတို့နိဗ္ဗာန်ဝေးသလားနီးသလားနီးရတဲ့ဘယ်နဲ့ကြောင့်မရပါလဲဆိုလို့ရှိရင်ပြအငတ်ပြတနာကိုလိုက်နေလို့ရှင်းမလားဘယ်နဲ့ကြောင့်နိဗ္ဗာန်မရရပါလိမ့်လိုက်လို့ကပြီးရလားယနေ့ငါပြီးတော့နေ့ဖြင့်ငါသေးလားဒီနေ့ငွေ သင်္ကိုတောင်းရတယ်နဲ့ဖြင့်မရရင်ခြေတတ်ကြလားခြေတတ်ပါဘူးဒါဖြင့်အငတ်ကပြန်ထအဲတပည့်ခါကျတော့နှစ်သိန်းလောက်ရပြန်တယ်တော်ဗလားဟာအငတ်ထပြန်ပြီဒါဖြင့်ဒီငတ်ထသေးတာလိုက်နေမယ်ဆိုရင်ဖြင့်ဘယ်ခါကာလမှာဖြစ်ပြရှုဖြစ်ပါမလားဖြစ်ပြမရှုဖြစ်လို့ရှိရင်မက်လာပါမလားမက်မှမလာပဲနဲ့ဒီကနိဗ္ဗာန်မြင်နိုင်မှာပါဒါဖြင့်ဒကာရမတို့ခမရတို့ကိုယ်စိတ်ကို ကိုရှုကိုယ်ဝေဒနာကိုကိုရှု ရှုခဲ့လို့ရှိရင်ဖြင့်အငတ်ကောအငတ်ပြောက်တော့အငတ်တင်ပြောက်သလားစားမဲ့ခန္ဓာကောစားမဲ့ခန္ဓာလည်းပြောက်တယ်အိုရသေးရတဲ့ခန္ဓာကောဒါဖြင့်နေရာမကြပါဘူးလားဒါဖြင့်ဒကာရမတို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များမှာအငတ်လည်းပြောက်အိုသေးလည်းပြောက်ဝိပဿနာမရှိတဲ့ပုဂ္ဂိုလ်မှာအငတ်လည်းအားတက်လာတယ်အငတ်လည်းပုံပြီးဒီကလာတက်မလာဘူးလားအိုသေးတယ်လည်းအထက်ထမဆုံးတော့ဘူး အမတမရှုံးဘူးလားပေါ်ကြပါလားဒါဖြင့်ဒကာရမတို့သည်ကိုယ်စိတ်ကိုရှုဆိုတာသဘောကျကိုယ်ဝေဒနာကိုရှုဆိုတာဒါဖြင့်နိဗ္ဗာန်တွေးပုံကိုရှင်း납ပါလားပထမတော့ဖြစ်ပြတည်ကြီးတွေးနေမယ်နောက်ကြတော့ဘာတွေတွေးမလဲဖြစ်ပြမုန်းတာတွေးမယ်ဖြစ်ပြပဲထားလိုက်ပါတော့မုန်းတာပဲထူတယ်နောက်ဘာတွေတွေးမလို့ဖြစ်ပြဆုံးတာတွေမတွေးဘူးလားအဲဘ누구သေးတွေဆုံးတာပါလဲ ဒါဖြင့်ကိုယ်အသေးမရှိတာကိုမမြင်ရဘူးလားကိုယ်အသေးမရှိတာကကိုမြင်ရတာကကိုယ်အသေးမရှိတာကကိုမြင်ရတာကသဘောကျအဲ့ဒါခန္ဓာရှိဆုံးတွေ့ရတဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ရလို့ရှိရင်ဖြင့်တဲ့ခင်ဗျားတို့အတိတ်ဘဝကလှုပ်ထားတဲ့အကုသိုလ်တွေငရဲသွားကြနောက်ဘဝတွေကလှုပ်ထားတဲ့တွေဘာမှမရှိတော့ငရဲအိုးတွေလည်းရှာမတွေ့ဘူးငရဲမီးတွေလည်းသိမ့်လို့ အခုတော့ဖြင့်ဒီမညာမရသေးရင်ဖြင့်ခမရတို့လာရင်အစင်းသင်းဖြစ်ဖို့ငရဲဟိုတွေလည်းဘောဘောဆူလို့ငရဲမီးတွေလည်းဟုံးတောက်လို့သဘောကျပါလားဒါဖြင့်ကိုယ်အသေးမရှိတာကိုမြင်အောင်လုပ်ပြအောင် လုပ်ပါလို့တိုက်တွန်းရမတိုက်တွန်းနိုင်ဘူးလား gain ရင်ဒီရင်တော်ရစို့